ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံ ကြီးဘော်တွင်29ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတမာဒိဋ္ဌိ၅မျိုးအမှတ်နှင့်တရားတော်နောက်ကြလာတဲ့အခါကျတော့မက်တမာဒိဋ္ဌိနောက်ဖို့တမာဒိဋ္ဌိတမာဒိဋ္ဌိအငုတ်ထုမှလာတာ၅မျိုးရှိတယ်လို့ဘုန်းကြီးတရားဓမ္မတွေမှတ်ထားပါအဲ့တော့ဒီ၅မျိုးဟာ တမာဒိဋ္ဌိတော့တမာဒိဋ္ဌိကြီးပဲတမာကမှန်ကန်တာဒိဋ္ဌိကမြင်တာအမှန်ကမြင်တာကြီးပဲအမှန်ကမြင်တာကြီးလို့ဆိုပေမဲ့လေအလုံးတရားဓမ္မတွေမှတ်ရကောသူ့မှန်နဲ့သူမှန်တာတော့မှတ်ရအောင်မှန်ပါဗျာအမှန်ရှိအမှန်တုအမှန်ညမခွဲရဘူးခွဲရပါဘူးမခွဲရင်ဖြစ်ပါမဖြစ်ပါဘူးအဲ့ဒါကြောင့်တရားဓမ္မတို့ဒီခွဲဒီကားလို့ဆိုလို့ရှိရင် မခွဲရင်ဖြစ်တဲ့တွေ့ညာမှာဆင်းဆင်းရှိတယ်ဆိုတာမှတ်ထားလိမ့်မယ်။ကောင်းပြီဒါဖြင့်ကမ္မတတ္တသမာဓိဋ္ဌိဒါတော့တရားဓမ္မတို့ဒုစရိုက်10ပါးလို့ရမကောင်းကျိုးပေးတယ်။သူစရိုက်10ပါးလို့လို့ရှိရင်ကောင်းကျိုးပေးတယ်။ဟောဒါဖြင့်ကောင်းကျိုးမကောင်းကျိုးတော့ခဲ့သူသိမှန်ပါဗျာ။ယုံနာပေါ်မှာညာရောက်ပါရဲ့။ရောက်ပါပါ ယုံနာပေါ်မှာညာမရောက်ပါဘူးအဲ့ဒါကြောင့်ဒီသမာဓိရှိပြီဒီလောက်ကလေးနဲ့ရှိပြီဒကာဓမ္မတွေသိကြကြည်ကြမယ်လူပြေကျိုးနှက်ကြမယ်လို့မောင်းမိပါနဲ့ဆိုတဲ့ဥစ္စာကိုဘုန်းကြီးများကရှေ့တက်စီခြင်းတဲ့သဘောနဲ့ပြောပါတယ်မှန်ပါပါပြောရခုလားပြောရပါပါကောင်းပြီဒါဖြင့်ရှေ့တက်စီခြင်းလို့ဆိုတော့သူကျိုးပဲသိလိုက်ရင်ပဲဒကာဓမ္မတွေကရှင်းလင်းသွားတော့မှာ သူကျိုးပဲကဘောဝတံပတ္တိဘောဂတံပတ္တိဆိုတော့ဒါတန်းကုန်တန်းကုန်ဘောဂတံပတ္တိဘောဝဤပြည့်စုံမှုဘောဂတံပတ္တိ၎င်းဘဝမှာခံစားဆန်ဆဲတဲ့အချွေယံပြိတ္တစီစဉ်ဥစ္စာယရဏဒါရင်လည်းပြည့်စုံမှုပဲလို့ဆိုဖြင့်ဩကမ္မတ္တဉာဏ်လောက်ဟာဘောဂတံပတ္တိဘောဂတံပတ္တိလောက်ပဲသူသည်ထက်မြက်စွာကျုပ်ပေးတာ ထောက်လိုက်လို့ရှင်းဖြင့်ဒကာရမတို့သည် တင့်တိမ်နေဖို့မတော်သေးတဲ့ဥစ္စာလည်းရှင်းသွားမှန်ပါဘူးတင့်တိမ်လို့တော်ပါမတော်ပါဘူးကောင်းပြီဒါပြန်ဒုတိယဇာနသမာဓိဋ္ဌိဆိုတော့သမထအလုပ်တွေလုပ်ကြတော့အပနာဇန်တွေရကြပါတယ်တဲ့သမာဓိတွေဒီပြီဥပအောင်လို့ရကြတယ်နော်မှန်ပါဘူးရပင်ရညာဆိုလည်းအတ္တိပနာဇောနဲ့ပဲသုတေသိကြတော့ယူပါယူပါဗြမပြေမှတပါလဲဘယ်မှသွားကြလာကြသူပို့နိုင်တဲ့စွန့်ရည်တတ္တိမရှိတော့ ရှိပါဒါကိုလည်းကျတော့ခင်ဗျားတို့ကတင်းတိမ်ရောင်ရဲလောက်ပြီးလို့ဆိုလို့လည်းတော်မှာမဟုတ်ဘူးတော်ပါဘူးထိုကဲ့သို့မတော်သည်ဖြစ်လေသောကြောင့်သမာဓိရှိတာသမာဓိရှိပဲတဲ့အမှန်ကန်တော့မြင်တာပဲမှန်ပါအမှန်ကန်တော့မြင်တာပဲလို့ဒကာဓမ္မတွေကမှတ်ထားကြပါဒါပြန်ဒုတိယသမာဓိရှိလဲသီဝိဒအတိုင်းပဲဒကာဓမ္မတို့ကိုးစားလောက်အထလောက်ပြီးလို့ဥက္ကမောင်တို့ဆိုလို့ရမြတ်မရပါဘူးဗျာမရသေးတော့ကျွတ်အကြိုက် ဆိုလို့ရှိရင်မရောက်သေးဘူးပေါ့ဗျာအဲဘာမှမသိတဲ့ပုဂ္ဂိုလ်စာပြန်တော့လေသူတို့ကအထက်တန်းလို့ဆိုကြပြီတော့ဆိုရမှာပဲကောင်းပြီဥပဒနာသမားဒိဋ္ဌိဥပဒနာသမားဒိဋ္ဌိသွားကြပါစို့တရားဓမ္မတို့ဥပဒနာသမားဒိဋ္ဌိကိုပြောရမယ်လို့ဆိုတော့ဩသူတို့တစ်တို့နှစ်တို့တဲ့အများကြီးခြာပေါင်းထိန်သိမ့်သမကတာရဲဆိုတဲ့ဥစ္စာဥပအောင်လို့ရှင်းထိုင်ကြပါဘုရား အဘယ်ကြောင့်ဒီကဲ့သို့သူ့ကိုအသားယူပြီးပြောပါလိမ့်မလဲလို့ဘုန်းကြီးတို့ဓမ္မတွေကအမေထုတ်ခဲ့တော့ဘုဘကသာနာပလည်းရှိတယ်တရားတင်းတဲ့နှစ်ကသာနာပရှိတယ်တင်းတဲ့နှစ်ကသာနာပလည်းရှိတယ်တရားဖြစ်ပြီးဒီကလာနေတော့ကိုယ်စားလောက်ပြီးအထက်လောက်ပြီးဆိုတဲ့အခြေအနေမရောက်သေးဘူးပေါ့ဗျာမရောက်သေးပါဘူးဒါပြန်ဓမ္မတို့သုံးနံပါတ်တေကားလို့ဆိုလို့ရှိရင်ရေးကြည့်တော့တယ်ဆိုတော့ဥပါတို့မှားတော့မယ်မှန်ပါပါမှတ်တယ်ဘူးလားမှတ်တယ်ပါ ကောင်းပြီဒါဖြင့်ဒီကဲတော့မှတ်ထိုက်လို့ရှိရင်သုံးနံပါတ်ကတော့ဘယ်နဲ့ကြောင့်သူ့ကိုရေးကြီးမှတ်ထိုက်ပါလိမ့်မလို့ဆိုတော့သူမပါရင်ဒိဋ္ဌိမကွာမှန်ပါဗျာသုံးနံပါတ်မပါရင်ဒိဋ္ဌိမကွာပါဗျာဒိဋ္ဌိမကွာတော့ကိုအားလုံးတရားဓမ္မတွေစဉ်းစားကြအပယ်ရေသောမြစ်သည်ဒိဋ္ဌိအပယ်ရေသောမြစ်သည်ဒိဋ္ဌိအဲ့တော့အပယ်ရေသောမြစ်ကိုခွာနိုင်တယ်ရှင်းနိုင်တယ်ဖယ်နိုင်တယ်ရှားနိုင်တယ်ဆိုတာကဖြင့်ဒကာဓမ္မတို့မှတ်ပါဥပဒနာသမာဓိရှိပဲ ဓမ္မအခြေခံမရလို့ရှိရင်တော့ဘယ်နည်းနဲ့မှရှေ့ကမညံဖုန်ညာကိုကျေစုပြုဖို့ရအကြောင်းကိုဥက္ကမောင်တို့မပါသေးဘူးမှတ်ပြီးတော့မှန်ပါပါဗျာတပတ်ကြပြီနော်မှန်ပါပါကောင်းပြီဒါဖြင့်ဒီလိုဟာကျွတ်တော့၃နံပါတ်အရေးကြီးရတော့မယ်ဆိုတဲ့ဥစ္စာမှတ်ရပါလိမ့်မယ်မှန်ပါပါသုံးနံပါတ်မပါဘဲနဲ့ဒီမဲ့ရွှေတို့လေးနံပါတ်ပဲနဲ့တော့မရပါဘူးဆိုတာကိုလေတဲ့မဉ္ဇဏ်သည် အနန္တရပစ္စည်းပစ္စုပန်ဝိပဿနာသမာဓိဋ္ဌိဆိုတဲ့ရှင်းပိုင်းက၃နံပါတ်ကအနန္တရပစ္စည်း၄နံပါတ်ကအနန္တရပစ္စည်းပစ္စုပန်လို့ဆိုဖြင့်သူတို့နှစ်ခုကဆက်ဆက်နေတယ်ဆိုတာသဘောကျရမယ်။သူတို့နှစ်ခုကရှင်းမရှိပဲနဲ့သုံးမရှိပဲနဲ့၄ပဲတော့မှမဖြစ်လို့မှတ်လိုက်။မှန်ပါပါဗျာ။သုံးမရှိပဲနဲ့၄ပဲတော့မှမဖြစ်ပါဘူးဗျာ။သုံးမရှိပဲနဲ့၄ပဲတော့မှမဖြစ်ဘူးဆိုတာဘုန်းကြီးတို့ဓမ္မတွေကလေးစားဆိုမှတ်ပါ။မှန်ပါဗျာ ဒါဖြင့်ဩသုံးမိရှိလို့ရှင် လေးမဖြစ်နိုင်ဘူးဆိုတာကနာပြောနေတယ်လို့အောက်မေ့ပြီးဒီကလာမနေကြပါနဲ့တဲ့ဒိဋ္ဌိမကွာဘဲနဲ့မမရဘူးပြောတာမှန်ပါပါဘုရားဘုကမောင်ဘယ်လိုပြောဒိဋ္ဌိမကွာဘဲနဲ့မမရဘူးပြောတာဗျာဒိဋ္ဌိမကွာဘဲနဲ့မမရဘူးလို့ပြောတာကိုရှင်းရှင်းလင်းလင်းသိနေဖြင့်သောတပန်ဖြစ်ခြင်းသရဝပါရိစ္ဆဝိပ္ပမုတ်တော့တက္ကရာရိဝိသိကရှိတင်းစလို့ဘုရားက သက္ကာဒိဋ္ဌိဝိသိကိစ္ဆာပဲနိုင်မှသောတာပန်ဖြစ်ပါရဲ့ကွာလို့သေသေးချာချာမဉဏ်ရတဲ့ပုဂ္ဂိုလ်မှာဤတိုင်းဟောထားသောဥပဒနာဉာဏ်ကမှဒိဋ္ဌိကိုရှင်းမထားလို့ရှင်းရင်ဖြင့်မဉဏ်ကဘယ်နည်းနဲ့မှအပြည့်အမဖြတ်နိုင်ဘူးဆိုတာမှတ်ပါမှန်ပါပါဒါပြန်ဥပဒနာရှင်းလင်းထားမှမဉဏ်ကအပြည့်အဖြတ်နိုင်တယ်မှန်ပါပါဒါပြန်လောကီဥမာမထေရဆရာဘယ်လိုပြသရုံးလို့မေးတဲ့အခါကျတော့ ဝိပဿနာသမာဓိဋ္ဌိကတဲ့လောကီဥမာမကွာတဲ့လေတစ်ခုကိုလောက်တော့မယ်လို့ဆိုလို့ရှိရင်တကယ်သစ်တို့လေပေါ်မှာရှိတဲ့ပေါင်းတွေသစ်ပင်တွေအဲခြုံတွေဒါတွေအကုန်စုပုံပြီးဒီကလာလေကိုရှင်းလင်းတဲ့အခြေအနေမျိုးမလောက်ပါဘူးလောက်ပါပါပုံထားပုံထားတဲ့အားလုံးရှင်းပြီးပုံထားပါပြီးတော့မှမေ့ရှုမေ့ရှုလိုက်တော့မှဟောဒါလေလို့လို့ဖြစ်တော့မှန်ပါပါဒါဖြင့် ရှင်းလင်းမှုမရှိလို့ရှိရင်လဲလဲလို့လို့မဖြစ်ဘူးမီးရှို့မှုမရှိရင်လဲလဲလို့လို့မဖြစ်နိုင်ဘူးဆိုတော့ဥပဒနာကရှင်းလင်းမှုနဲ့တူတယ်မက်ကမီးရှို့မှုနဲ့တူတယ်ဒါပြန်လဲသုံးနံပါတ်ကရှင်းလင်းမှုလေးနံပါတ်ကမီးရှို့ဘာကြသုံးနံပါတ်ကဒကာရမတို့တက္ကရာရိတိကိုဖြုတ်ထားအမြင့်မပြတ်သေးဘူးအနုတ္တရဘောနဲ့ကြံနေတော့ ဒကာရမတို့အဲ့ဒီအနုတ္တယကျန်တာကြတာပရိယုဌာဏဝိတိကမတွေကိုဥပဒနာကဖြုတ်ထားတော့မှအနုတ္တယကြတော့မက်ကနေဖြုတ်ချိုက်တော့ကုန်းတာပေါ့မှန်ပါပါတပတ်ကြဒါဖြင့်ဘုန်းကြီးတို့ဒကာရမတွေဥပဒနာသမာဓိရှိမပါဘဲနဲ့မက်သမာဓိရှိမရနိုင်ကြောင်းကောင်းကောင်းကြီးရှင်းသွားပြီလို့မှိုက်တယ်ပေါ့မှန်ပါပါနေရာကြပါပြီတဲ့အားလုံးဒကာရမတို့ဒီတရားသည်ဒီကဲ့သို့ပြောဆိုပြီးထပ်ထပ်ဒကာရမတွေကဆုံးမတွင်တင်နေခြင်းသည် အပယ်မျိုးစိဝင်တဲ့ရှိနေလို့နှင်ထုတ်ပေးနေတယ်လို့သာမှတ်လိုက်ပါတော့မှန်ပါပါဗျာအပယ်မျိုးစိဝင်တဲ့ဝင်တဲ့အပယ်မျိုးစိဆိုတဲ့ဒိဋ္ဌိကဝင်တဲ့ရှိနေတဲ့တွေ့တဲ့ဒါလေးကိုတရားဓမ္မတွေကိုဥပဒနာနဲ့နှင်မမထုတ်လို့ရှိရင်ဖြင့်ပုံမမထားလို့ရှိရင်မက်ကမိရှုပ်ကိုရတပင်စီလျှောက်ရှုပ်လို့တော့လောက်မှမဟုတ်ဘူးမှန်ပါပါဒါပြန်ဘုန်းကြီးတို့တရားဓမ္မတွေ ဥပဒနာသမာဓိဋ္ဌိဟာမေတ္တမာဓိဋ္ဌိတဲ့ဒုက္ခမပိုအရေးကြီးကြီးပါဗျာပိုအရေးကြီးတယ်ဆိုတဲ့ဓမ္မတို့လေးစားစွာနဲ့မှတ်လိုက်ဒါရင်ဒါဖြင့်ဝိပဿနာသမာဓိဋ္ဌိဒီတေဘုမကသင်္ခါရဆိုတဲ့သင်္ခါရတရားတွေသင်္ခါရတရားဆိုတာဒကာဓမ္မတို့ရှားမှတ်မနေနဲ့ခင်ဗျားတို့သံတမရှေးဥစွာပေါ်လာတဲ့တရားဒါသင်္ခါရတရားသာမှတ်လိုက်ပြီ ရှေးဥစွာပေါ်လာတဲ့တရားမှန်ပါဗျာအဲရှေးဥစွာပေါ်လာတဲ့တရားကိုသင်္ခါရတရားလို့မှတ်လိုက်တာပေါ့ရှေးဥစွာပေါ်လာတဲ့တရားသင်္ခါရတရားလို့မှတ်ထားတာဘယ်နှကြောင့်လဲသင်္ခါရဆိုတဲ့ဥစ္စာကစာလို့သုံးနေတာပါဒကာရမသူများပြုပြင်လို့ပေါ်တဲ့တရားမှန်ပါသူများပြုပြင်လို့ပေါ်တဲ့တရားဆိုတော့ဟောဒီဒကာရမတို့ဒီမှာပန်းလှူထားတယ်ပฏิပတ်မရှိဘဲနဲ့နှာခေါင်းထဲမှာ မွေးတဲ့စိတ်ပေါ်ဖို့အတော်ခင်းခင်းပါလေဒါရင်ဗန္ဒီဥသောအနတ်ကမွေးတဲ့စိတ်ပေါ်အောင်ပြုပြင်မှန်ပါပါဒါဖြင့်ဒီစိတ်ဟာပြုပြင်လို့ပေါ်လာတဲ့တရားဆိုလိုက်မဆိုလိုက်ဆိုလိုက်ပါဘာမရှိရင်ဒီမွေးတဲ့စိတ်ပေါ်ထိုင်မှာမလားမပေါ်ထိုင်ပါဘူးအဲ့ဒါတွေထောက်ကြည့်တယ်မှာဩဒုသနာပေါ်လာတဲ့တရားဟူသေးသည်သူတစ်ပါးပြုပြင်လို့ပေါ်လာတဲ့သင်္ခါရတရားကြီးလို့မှတ်လိုက်မှန်ပါပါရှင်းမလားရှင်းပါပါဒါပြန်ဥပဒနာသမာဓိကဒီနေ့တော့ဥရိပဏ္ဏသပေါ့ မဟာသတ္တရိတာတုတ်မှာလာတာပြောရမှာဖြစ်နေတော့မနေ့ကတော့သံယုတ်တွေထားဘူးပြောတယ်မိပြတာပါလားလို့ဘုန်းကြီးတို့ဓမ္မတွေကမှတ်ထားတယ်မှာဩနေထွက်တဲ့ပုဗ္ဗနမိတ်မှာမလာဘဲနဲ့ယနေ့နေထွက်တော့မှာပဲလို့ဥပကဆိုခြင်းညာဆိုလည်းမဖြစ်ပါဘူးဖြစ်ပါဘူးအာယုံမမတက်ဖက်ဘူးအာယုံမမတက်ဖက်နဲ့နေထွက်ခြင်းလို့တော့ဘုန်းကြီးတို့ဓမ္မတွေဖြစ်လိမ့်မယ်ဆိုတာယူမရှိကြပါနဲ့အဲဒါကြောင့်သူက ရှေ့သွားဥပဒနာသမာဓိကရှေ့သွားမဲ့သမာဓိက နောက်လိုက်လို့မှတ်လိုက်စမ်းတယ်ဥပဒနာသမာဓိက နောက်လိုက်ပါဗျာရှေ့သွားရှေ့သွားမမှန်းနဲ့မဲ့သမာဓိကနောက်လိုက်ဥပဒနာသမာဓိကရှေ့သွားသူကအာယုန်တက်တန်နဲ့တူးတယ်မဲ့သမာဓိကနေထွက်တန်နဲ့တူးတယ်တပည့်ကြဥပဒနာသမာဓိကရှေ့သွားနော်အာယုန်တက်တန်နဲ့တူ မဲသမာဓိကနေထွက်နောက်မှထွက်လာတာဒါကြောင့်သူ့ကိုစာလုံးသုံးတော့ပုရိစာရိကသမာဓိတိလို့သုံးပြန်ပုရိစာရိကသမာဓိတိဆိုတာဥပဝုခမောင်တို့ကမှတ်အော်ရှင်းဥစွာကျင့်ရမယ်လို့မှန်ပါပါရှင်းဥစွာကျင့်ရမယ်ညာမှန်ပါပါရှင်းကြပါလားရှင်းပါပါပုရိစာရိကသမာဓိတိဆိုတာဘာပါလဲရှင်းဥစွာကျင့်ရမယ်သမာဓိတိဝါညာရှင်းပြီနော် ရှေးဥစွာကျင့်ရမယ်တမာဒိဋ္ဌိသို့မဟုတ်ခင်ဗျားတို့နားလည်မှုရှိအောင်ဆိုရင်ညံပေါ့ရှေးဥစွာကျင့်ရမယ်ညံပဲလို့ဒကာဓမ္မတွေနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်အပယ်လေးပါးဒကာပိတ်ခြင်းတဲ့ပုဂ္ဂိုလ်ရှေးဥစွာကျင့်ရမယ်အလုံးမှာမလုပ်လို့ရှိရင်ဥပအောင်ဒါအလကားပေါ့ဗျာမှန်ပါပါရှေးဥစွာလုပ်ရမယ်လို့ကိုရှေးဥစွာပဲလုပ်ရမယ်မှန်ပါပါသဘောပါကြမှန်ပါပါဒါဖြင့်ဂယုဆိုင်ပြီးတော့မှတ်ပါဒကာဓမ္မတွေရှေးဥစွာလုပ်ရမှာက ဝိပဿနာသမာဓိရှိနောက်မှလောက်ပါလောက်ရမှာကမတ္တမာဓိရှိရှင်းမလားရှင်းပါဘူးရှင်းဥစွာအထောက်ရမှာကဝိပဿနာသမာဓိရှိအထောက်ပြီးတဲ့ပုဂ္ဂိုလ်ဟာမတ္တမာဓိရှိကိုခမည်းတော်ကလာပါစေတော့လို့လည်းမခေါ်ရပါဘူးသူရင့်တော့ပေါ်လာတာမှန်ပါပါဝိပဿနာသမားတွေရင်ရင်းသလိုပေါ်လာတာပဲဆိုတာလေးစားစွာနဲ့မှတ်လိုက်တာပေါ့။မှန်ပါပါ။ကောင်းပြီဒါဖြင့်ဒကာဓမ္မတို့ ဘာရေးကြည့်တုံဆိုတာဖြင့်ယနေ့ပေါ်လာပါပြီပေါ်လာပါဗျာဘာရေးကြည့်တုံအဲဥပဒနာသမာဓိဋ္ဌိကိုပုရိစာရိကသမာဓိဋ္ဌိလို့ပဏာတကဆိုထားတယ်ဥက္ကမွန်ရမှန်ပါဗျာပုရိကရှင်းစာရိကကကျင့်ရရှင်းဥစွာအကျင့်ရှိရမယ်အလုပ်ဟာ तू ပဲဟိရှင်းဥစွာကျင့်ရမယ်အလုပ်ဟာ ရှင်းမလားရှင်းဥစွာကျင့်ရမယ်လို့ဟာအဲရှင်းဥစွာကျင့်ရမယ်လို့ဟာဥပဒနာသမာဓိတိလို့ဥပရိပဏသကလာတော့ဩရှင်းဥစွာကျင့်ရမယ်အလုပ်ပြီးတော့မှကျင့်ရမယ်အလုပ်နှမျိုးပါလားဆိုတော့ဒကာဓမ္မတွေခြားနာပြီးမှတ်ထိုက်တယ်ပေါ့ကောင်းပြီရှင်းဥစွာကျင့်ရမယ်လို့ဒီဘာကျင့်ရမှာလဲဆိုတော့အိုတေးဘုံမကသင်္ခါရပေါ်မှာတဲ့ ဖြစ်ပြမြအောင်လုပ်ပါမှန်ပါရှေးဥစွာကျင့်ရမယ်လို့ကတေးဘုံမကသင်္ခါရအပေါ်မှာဖြစ်ပြမြအောင်လုပ်ပါတယ်သဘောကျတေးဘုံမကသင်္ခါရအပေါ်မှာဖြစ်ပြမြအောင်လုပ်ရမယ်တဲ့ဓမ္မတွေတေးဘုံမကသင်္ခါရအပေါ်မှာဖြစ်ပြမြအောင်အဲစာလိုသုံးနေတော့ဓမ္မတွေဟာနားထဲမှာရှုပ်နေရမှာခင်များတို့ဤလက်ရှိယုံနာပေါ်၌ဖြစ်ပြမြအောင်လုပ် ရှင်းမလားရှင်းပါပြီခင်ဗျားတို့လက်ရှိယုံနာပေါ်၌ဖြစ်ပြမြင်အောင်ဖြစ်ပြမြင်အောင်လုပ်ပါဆိုတာတရားဓမ္မတို့ဒါရှင်းဥစ္စာမဲ့ရခြင်းတဲ့ပုဂ္ဂိုလ်မှာသူ့ရှင်းထားလို့ဒါကြောင့်သူပုရိစာရိကသမာဓိတိလို့ဥရိပန္နတကဥက္ကမောင်ဆိုလိုက်တယ်မှန်ပါပါဆိုအောင်ဆိုလိုက်ဘူးလားဆိုလိုက်ပါပါမဲ့ရကျင်တဲ့ပုဂ္ဂိုလ်မှာဒကာရမတို့ရှည်ပြေအကျင့်မရှိဘဲနဲ့မက်ကဘွားနဲ့ပေါ်လာလိမ့်မယ်လို့ဥပါဒေတော့မှတ်ရင်လွှဲလိမ့်မယ် တပည့်ပါဗျာမလွဲပဲဘူးလားမလွဲပါဗျာမင်းကဘောနဲ့ပေါ်တဲ့မျိုးလားဟုတ်ပါဘူးဗျာတောင်းယူလို့ရတယ်မျိုးလားဟုတ်ပါဘူးဗျာမဟုတ်ဘူးတဲ့သူရှိသွားအလုတ်လုံးမှ तू ကနောက်လိုက်ဖြစ်နေပေါ်လာတာရှည်သွားအလုတ်ကိုလှုပ်ထားမှနောက်လိုက်ဖြစ်နေပေါ်လာတာလို့ဘုန်းကြီးတရားဓမ္မတွေမှတ်တာပါသဘောကျကြကျပါဗျာဒါဖြင့်ရှည်သွားကိုရှည်သွားတိုင်းရှည်ထားလို့ပေါ့ဗျာမှန်ပါဗျာရှည်သွားကိုရှည်ထားပြီးကာလလှုပ်ပါ နောက်လိုက်ရတော့ရှေ့သွားကောင်းရင်နောက်လိုက်ရှေ့သွားမြန်တော့နောက်လိုက်ဟာနေကြတာပဲမှန်ပါပါအဲ့ဒါဖြင့်ဒကာဓမ္မတို့ပုရိသရိကသမာရိကခမည်းတော်လက်ရှိယုံနာပေါ်၌ဖြစ်ပြမြန်ရှိတော့တက္ကရာရိဋ္ဌိကမပြုတ်လားပြုတ်ပါဗျာအဲ့ဒီတက္ကရာရိဋ္ဌိပြုတ်တည်တန်အောင်သူဒီဖြစ်တယ်နဲ့ပြက်တာပဲကိုသာသူမြင်နေလို့ရှိရင်တို့ပုရိသရိကသမာရိဋ္ဌိအောင်ဖို့လို့အောင်မိတာပေါ့ မဲ့ရမှလည်းသေချာဖဘာကြောင့်လဲတို့အာယုံတက်ပြီအာယုံတက်တယ်ဆိုတော့နေထွက်ဖို့နေအောက်မှာသေချာရှိလို့အနီတွေတက်လာတာမှန်ပါပါဗျာဒါဖြင့်ဒကာရမတို့ဖြစ်ပြမြင်လို့ရှိရင်ခင်ဗျားတို့ဘာမှမလျှော့နဲ့ဒါကြောင့်မနေ့ကသံယုတ်ဒဂရာဆရာကဥရိစတိဥပဒနာသမားရိဋ္ဌိကွာရတ်မဲ့ရတ်ဖို့ကြောင့်ကျေးဇူးပြုပါတယ်ဆိုတော့ဆရာသူနောက်ကသေချာလို့ပြောတာဗျာမှန်ပါပါမသေးချင်ပြောပါပြောပါအဲ့ဒါတွေထောက်ကြည့်တော့မှာဩ လှုပ်တဲ့လှုပ်ထိုက်တယ်လှုပ်ကောင်းတယ်လှုပ်နိုင်တယ်ဘောဟောနိုင်တယ်ဆရာကလည်းဟောနေလို့တို့ကလည်းကြည့်နိုင်တဲ့ညာနဲ့ဆရာဘုန်းကြီးကမသိသေးအောင်ရှင်းနည်းတွေပြနေတော့ဟောဒီဥစ္စာလှုပ်ကောင်းတဲ့အလုပ်ကိုယ့်ကိုယ်ကိုသနာလို့လောက်ရမယ်အလုပ်လဲမှန်လိုက်တာမှန်ပါပါသဘောကျကျပါပါကောင်းပြီဒါဖြင့်ဘုရေရှာရိကသမာဓိဖြင့်မလုံးမရှိပါနဲ့လို့ပဲတိုက်တွန်းလိုက်ပါတယ်မှန်ပါပါ အဲဒါဖြင့်ပုရိသရိကသမာဓိရှိလောက်ပြီးတဲ့ပုဂ္ဂိုလ်သည်ဘာပြက်လာမတုံးလို့မဲတဲ့အခါကျတော့မတ္တမာဒိဋ္ဌိဥက္ကမောင်တို့ဥပါဝန်တို့ဥဇံရင်တို့နောက်ကလိုက်မလိုက်ပါနဲ့ဆိုလို့မရဘူးမရဘူးဒီဥစ္စာကောင်းပြီမတ္တမာဒိဋ္ဌိလိုက်တဲ့နဲ့လိုက်တော့ဘယ်လိုများထူးခြားလာပါသလဲဆိုအိုပုရိသရိကသမာဓိဋ္ဌိကဒိဋ္ဌိကိုနှမျိုးတတ်ထားတယ်ဒိဋ္ဌိနှမျိုးတတ်ထားတယ်ဆိုတော့ ဒိဋ္ဌိကဒီလိုကိုဒိဋ္ဌိကိလေသာကလွန်ကျူးတဲ့ဒိဋ္ဌိထားကြတဲ့ဒိဋ္ဌိနော်မှန်ပါပါဒီလိုကနှမျိုးရှိတယ်ကိန်းအောင်နေတဲ့ဒိဋ္ဌိဒိဋ္ဌိကသုံးမျိုးတော့ရှိလွန်ကျူးတဲ့ဒိဋ္ဌိအဲထားကြတယ်ယုံထားကြတယ်ဥစ္စာဒိဋ္ဌိပါခင်ဗျားတို့ဝန်နဲ့အောင်နေတဲ့ဒိဋ္ဌိဒါရင်ဒိဋ္ဌိဘယ်နှမျိုးရှိဒိဋ္ဌိသုံးမျိုးရှိတယ်ဆိုတော့အနုတ္တယဒိဋ္ဌိ ပရိယုဌာဏဒိဋ္ဌိဝိတိတ်ကမဒိဋ္ဌိဒိဋ္ဌိဘယ်မျိုးပါကောင်းပြီဒါဖြင့်သုံးမျိုးရှိတော့ဝိပဿနာသမာဓိဋ္ဌိကတော့ဖြင့်ဖြစ်ဖြစ်မြင်တဲ့တွေ့တဲ့ဒိဋ္ဌိကိုသုံးမျိုးရှိတဲ့အ ਨੇ ကတတ္တိသုံးမျိုးရှိတဲ့အ ਨੇ ကနှစ်မျိုးသာသူကပယ်နိုင်မှန်ပါပါလွန်ကျူတာကိုပယ်နိုင်တယ်မှန်ပါပါထကြွတာကိုပယ်နိုင်ပါပါတကယ်ဝန်ထဲမှာသိမ်မွေးတဲ့အနုတ္တိယသဘောမျိုးနဲ့ကောင်း ကိန်းအောင်နေတာလေတော့သူမတတ်နိုင်မှန်ပါအဲ့ဒါမက်လာမဖြစ်မှန်ပါဓမ္မအတွက်ခြံထားတယ်လို့မှတ်လိုက်စမ်းမှန်ပါသဘောပါလားမှန်ပါခမောင်တို့ဒါတွေလေးစားစွာမှတ်ရလိမ့်မယ်။ဒါတွေလေးစားစွာမှတ်ရမယ်ဥပါရင်။ကောင်းပြီဒါဖြင့်ဒကာဓမ္မတို့စာတရားဟောရတယ်ဆိုတဲ့ဥစ္စာပထမရှိစွာဒကာဓမ္မတွေနားလည်အောင်ခက်ကြဲကြဲဟောနောက်ဖြည်းဖြည်းမှစိတ်စိတ်စိတ်စိတ်ပြီးဒီကလာ။ ဒကာသစ်တို့ကိုမြတ်ရွှေတို့ပြောရနော်ဒကာရဲအကုန်ပေးလိုက်ရင်ခင်ဗျားတို့ကကလေးပါးစပ်ဖြစ်နေဓမင်းလုံးကြီးမရဘူးမှန်ပါဗျာကလေးပါးစပ်ဓမင်းလုံးကြီးကြီးခွန်းလို့ရှင်ကလေးသေးသေးရှင်တော့အိဗယ်ရောက်မှန်ပါဗျာရှင်သကရုဏာရှိလို့အိဗယ်ရောက်ကြလားမရပါဘူးဒီမှာလည်းခွန်ကြီးတို့သိသလောက်မှတ်သလောက်အလုံးစုံပေးလိုက်မယ်ဆိုဥဝအသက်ကြီးပဲမဲ့လည်းပါးစပ်ကျင်းသေးတယ်ပဲမှတ်ရမှာမှန်ပါဗျာညံပါးစပ်ကျင်းတာပေါ့ညံပါးစပ်ကျင်းပါအဲ့တော့အများကြီးပေးလိုက်လို့ရှိရင်လည်း အကုန်မယူနိုင်ပြီဘူးမှန်ပါပါဆိုလိုက်မဆိုလိုက်မှန်ပါပါအဲ့ဒါကြောင့်မနေ့ကဒါမထဲပဲနဲ့ယနေ့မှဒါထဲတာလေဆိုတဲ့ဥစ္စာဒကာဓမ္မတွေမှားတယ်မှန်ပါပါဒါပြန်ဒိဋ္ဌိဘယ်နှမျိုးရှိပါလိမ့်အဲသုံးမျိုးရှိတဲ့အ ਨੇ ကဒကာဓမ္မတွေလွန်ကျူးတဲ့ဒိဋ္ဌိထကြွတဲ့ဒိဋ္ဌိကိုတော့သူပယ်နိုင်တယ်အ ਨੇ အတွင်းမှာအောင့်နေတာလေတော့သူမပယ်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ကိုရှင်းမလားရှင်းပါပါ ဒကာဓမ္မတွေသာသမီလေးတွေစိတ်ဆွေးလိုက်တဲ့ခါကျတော့လက်ကလေးနဲ့ငါခောက်လိုက်ရရင်ဆိုတဲ့အတိပ္ပယ်ကမလာဘူးလားမှန်ပါဘူးလက်ကလေးပြပြီးတော့ပေါ့အဲ့ဒါကဒကာဓမ္မတို့ထားကြွတာထားကြွတဲ့ဒိဋ္ဌိပဲရှိမှန်ပါဘူးဖို့ခေါင်းရအောင်မခောက်ဘူးမခောက်ဘူးတခါတည်းကျတော့ခေါင်းရအောင်ခောက်တာလည်းရှိတယ်ရှိပါဗျာရွယ်ရုံရွယ်တယ်လည်းရှိရှိပါဒါဖြင့်ခေါင်းရအောင်ခောက်တာသည်လွန်ကျူးသွားပြီရွယ်ရုံရွယ်တာသည်ကထားကြွလာတာ သဘောကျအဲ့ဒီနှစ်ခုဒိဋ္ဌိလောက်သာပယ်နိုင်တယ်တဲ့ဝန်းထဲမှာအောင်းနေတဲ့အကြောင်းရှိပေါ်မလို့စောင့်နေတဲ့ဒိဋ္ဌိကြတော့မပယ်နိုင်ဘူးဝိပဿနာကသဘောကျဒါကြောင့်ဥပဒနာသည်ရွယ်ယုံရွယ်တာရယ်ဟုတ်လားအဲခောက်ပြအောင်ခောက်ပဲဆိုတဲ့ခောက်လုံးနှစ်ခုကိုလေဒီနှစ်ခုကိုတော့ဘယ်နည်းမှမလုပ်ဖြစ်အောင်ပယ်ချိုက်မှန်ပါပါသဘောကျလားအဲ့တော့တကယ်တော့ဝန်ထဲမှာ ငါသားဆိုတာလေးကတော့မပဲ့နဲ့မှန်ပါရှင်းမလားငါသားဆိုတာတော့ဘယ်ကူငါစိတ်ဆိုးတယ်သဘေးလက်တွေရှိတယ်ဟန်နေပြတယ်လည်းဖြစ်နိုင်တာပဲတကယ်ကိုပဲသွားရိုက်တဲ့အခြေအနေမျိုးလည်းဖြစ်နိုင်တာပဲအဲ့ဒီနှစ်ခုကတော့လက်ဟန်ရှန်ပြတာရဲ့သွားရိုက်တာကိုတော့ဥပဒနာရှုနေတဲ့ပုဂ္ဂိုလ်ကပဲ့နေပါတယ်ဝန်းထဲမှာငါသားဥတော်ထိမှတ်ကလေးရတော့မပြုတ်မပြုတ်သေးပါဘူးသဘောကျတို့တော့အကျမ်းတစ်ခုပဲရိုက်ပါ မှန်ပါဗျာအနုတစ်ခုသာကြံတော့တယ်ဆိုတာဥပါဒံသိကြပါလားသိကြပါပါဗျာဒါမေဒီအနုဟာတရားဓမ္မတို့အကျမ်းနဲ့အနုဘယ်ခက်ပါလိမ့်မလဲလို့မဲတဲ့အခါကျတော့ကလေးကောင်မွေးစားပေါက်ကလေးလေးခေါင်းကစပင်ရိပ်ရတာနဲ့လူကြီးခေါင်းကစပင်ရိပ်ရတာနဲ့ခင်ဗျားတို့ဘယ်အခက်မထင်ဘူးနုလို့ဗျာ ဘုနဲ့ကပါလာတဲ့မွင်းသူလေးတွေကအမှန်ကြီးရခဲ့မခက်ပဲဘူးလားဒီမှာလဲအတွန်းမှာနုနုလေးကြမ်းနေတဲ့ကိလေသာအနုပြဒိဋ္ဌိဟာဥပါဒံသာခက်တယ်ခက်ဘူးလားခက်ပါဘူးအေးအဲ့ဒါကိုတော့မက်စစ်နဲ့မှပယ်လို့ရဒါမက်စစ်နဲ့မှပယ်လို့ရတယ်လို့သေချာမှတ်ပါကဲဒါနဲ့ပုရိသရိကသမာဓိကဒိဋ္ဌိကိုပယ်တယ်လို့ဆို냐ဆိုလဲအဲ လွန်ကျူးအထမြောင်မဲ့ဒိဋ္ဌိလွန်ကျူးယုံနဲ့လွန်ကျူးစိတ်ထဲတင်ထကြွတောင်းကြမ်းလာတဲ့လောဘဒေါသပေါ့လေဗျာမှန်ပါလောဘဒေါသဒိဋ္ဌိဟာအထမြောင်မဲ့ရဲ့ရှင်းနဲ့ရှင်းနဲ့ပြည့်စုံတဲ့ဒိဋ္ဌိအဲ့ဒီနှစ်ခုကိုယ်တိုင်လည်းဥပဒနာသမာဓိတွေကအကျမ်းအဖြစ်ပယ်နိုင်တယ်လို့မှားမက်သမာဓိတွေကတော့အနုပါပယ်နိုင်တယ်လို့ဥက္ကမောင်တို့မှားတယ်မှန်ပါပါရှင်းမလားရှင်းပါပါကောင်းပြီဒါဖြင့်ဓမ္မတို့ဥပဒနာသမာဓိ ဥပဒနာဓမ္မရိကတုံးရှင်းထားတာပေါ့မှန်ပါပါဗျာဟိုကအမြစ်တူးပြစ်မှန်ပါပါတပည့်ကြကြပါဗျာတော်ရှင်းတာနဲ့အမြစ်တူးတာနဲ့ထူးခြားမှန်ပါတော်ရှင်းထားတာကဘယ်လိုပါလဲဥပဒနာဓမ္မဥပဒနာဓမ္မရိဒီအမြစ်တူးပြစ်တာကမှန်ပါပါအဲ့ဒါကြောင့်ဥပဒနာဓမ္မရိဒီတော်မရှင်းမနဲ့အမြစ်တူးလို့ရှင်ခြုံထဲတော့မတုံးနိုင်ဘူးစိတ်သက်ချမှန်ပါပါ ဥပဒနာသမာဓိတိမပါဘဲနဲ့ဥပါရင်ချုပ်ကြီးရတယ်ကြီးနေမယ်ဆိုအမြင့်ရှာတို့ပါဒါရင်ဘယ်သူနဲ့ယင်ရှင်းရမလဲအဲဥပဒနာသမာဓိတိနဲ့ယင်ရှင်းပြီးမှအမြင့်နှုတ်တာဟာအမြင့်ကိုတူးဆွပြီးနောင်မပေါက်စေဖို့အရေးကတော့နောက်မှလောက်ရတယ်အလုတ်ဖဲဆိုတာလဲခင်ဗျားတို့သိတော့ပါပြီမှန်ပါပါရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ဓမ္မတို့ဖြစ်ပြကုန်မြင်နေတယ် ဒကာဓမ္မတို့ခန္ဓာကိုယ်ထဲမှာခန္ဓာပရိစ္ဆေသမုပ္ပါပေါ်လာတာလေးကိုဖြစ်ပြီးပြတ်တယ်ဖြစ်ပြီးပြတ်တယ်လို့သိနေရင်ဒါဘာဒိဋ္ဌိဆိုကြမလဲသေချာမှတ်နော်ဒကာဓမ္မတို့ဒါလို့စဉ်ခန္ဓာရဲ့ဘာပေါ်ပေါ်ပေါ်ပြီးပြတ်သွားပြီပေါ်ပြီးပြတ်သွားပြီလို့သိတဲ့သမာဓိဋ္ဌိကဘာပါလိမ့်ဝိပဿနာသမာဓိဋ္ဌိလို့မှတ်ထားကြပါနော်ဝိပဿနာသမာဓိဋ္ဌိလို့မှတ်ထားလိုက်တော့ဩဝိပဿနာသမာဓိဋ္ဌိကလည်း အဲဒိဋ္ဌိဖြန်းနေတော့ပယ်နိုင်လားပဲသိကြကြသိကြပါဘူးဥက္ကမပါတယ်ဒိဋ္ဌိဖြန်းနေတယ်အဲဒိဋ္ဌိက၃မျိုးရှိတဲ့နေကအကျမ်း၃မျိုးပယ်ချိုက်မှန်ပါပါတခု ပဲကျမ်းတာမှန်ပါအဲဒါပြန်ဒုဂတိပုရိသရိကသမာဓိဥပဒနာသမာဓိသင်္ခါရတရားတို့ဖြစ်ပျက်တွေကိုမြင်သောကြောင့်ဒိဋ္ဌိဉာဏ်တစ်ခုကိုပယ်နိုင်သည် ရှင်းမလားရှင်းပါပါဖြစ်ပြတည်မြင်သောကြောင့်ဒိဋ္ဌိဉာဏ်နှစ်ခုကိုပယ်နိုင်တယ်ကောင်းပြီနေရကြပါပြီတဲ့ဒါဖြင့်ဒီဉာဏ်စဉ်တိုင်းဒီတိုင်းပဲဥပဒနာသမားဒိဋ္ဌိနဲ့ပဲခင်ဗျားတို့ထိုးပြီးဒီကလာရှူရင်းရှူရင်းနဲ့ဖြစ်ပြတယ်ရှူရင်းရှူရင်းနဲ့မုံမုံရနေပြီးဒီကလာအမျိုးမျိုးဖုံဖုံ ဘင်္ဂဗေယအာရိဏဝနိဗ္ဗိနမုံစီတုကမြဒါညာလေးသူဟာသူတက်သွားမှခင်ဗျားတို့တက်ချင်လို့မဖြစ်ဘူးပေါ့ဗျာမှန်ပါပါအဲ့လိုတက်သွားပြီးခါလာနောက်ကြလာတဲ့ခါကြလို့ရှိရင်ဘာဖြစ်မလဲလို့မေးတဲ့ခါကြတော့နိဗ္ဗာန်မြင်တဲ့တရားလေးပေါ်လာလိမ့်မယ်မှန်ပါပါဥပဒနာသမာဓိမရှိဘူးလို့အဲ့ဒီချိန်မှိုက်တယ်မှန်ပါပါနိဗ္ဗာန်မြင်တဲ့တရားလေးလာရင်မရှိဘူးအဲ့ဒါကုသရဘူးလို့ခေါ်တဲ့စာလို့ကုသရဘူးညာလို့ခေါ်လိုက်တယ် ဖျားစစ်တာလည်းမြင်ပြီးရောတဲ့ဒကာဓမ္မတို့ဝတ်တွေပြတ်သွားတဲ့မတ္တမာရိရှိလာတော့တာပဲဝတ်ပြတ်သွားတဲ့မတ္တမာရိရှိပါဒိဋ္ဌိကင်ဒိဋ္ဌိကိလေသာဝတ်ပေါ့ဗျာမှန်ပါပါအဲဒိဋ္ဌိရှင်နဲ့ပတ်သက်ပြီးဖြစ်တဲ့ကမ္မဝတ်ပေါ့ဗျာ ဒိဋ္ဌိရင်ဒီဟူသောအကြောင်းတရားကြောင့်ဖြစ်ရမယ်အပယ်လေးပါးဤသောခန္ဓာဆိုတဲ့ဥပကဝတ်ပေါ့ဗျာမှန်ပါပါဒါဖြင့်ငဃာရမတို့ကိလေသာဝကမ္မဝဥပကဝမပြတ်လားပြတ်ပါပါအချိုးကျပြတ်အချိုးကျပြတ်ဒါဖြင့်ငဃာရမတို့ဩမက်လာမစွတ်တော့မှာဒိဋ္ဌိကိလေဒိဋ္ဌိအနုတ္တယကိလေသာအနုလေးလည်းပါသွားတော့တယ်ဆိုတော့သိကြပါလားသိကြပါပါကောင်းပြီဒါဖြင့်ငဃာရမတို့ ဒိဋ္ဌိနုတ္တိယကိလေဒိဋ္ဌိနုတ္တိယလေးလည်းပါသွားဝိသိကိစ္စလည်းပါသွားဒီကိလေသာဘုတ်ကလည်းကျွတ်တော့သူတို့နဲ့ပတ်သက်တဲ့ကမ္မဝတ္တကိုလာသေးမလာပါဘူးအဲဒီကမ္မဝတ္တကျုပ်ပေးမယ်အပယ်လေးပါးပြီးတော့ခန္ဓာဝိပါကဝတ္တကိုလာသေးမလာပါဘူးဩဒါဖြင့်ဒကာတွေမအောက်တန္တရာအတွက်ဖြင့်ကျွတ်ချင်းလွတ်ချင်းပြီးသွားပြီပေါ့လို့မဆိုရဘူးလားဆိုရပါဘူးအဲသူကနိဗ္ဗာန်မြင်ပြီးနိဗ္ဗာန်ဒီဥသောဆွဲကြင်ရာရမှသာလျင် ခொနဲ့ကနုတဲ့ကိလေသာလေးကိုဖြတ်လို့ရမှန်ပါပါနိဗ္ဗာန်ဆွဲကြင်ရမရမတတ်နိုင်ပါဘူးလောကီဥမာပြောကြပါစို့ဆိုတော့စဘာရိတ်တဲ့ပုဂ္ဂိုလ်စဘာပင်လေးကိုလက်နဲ့ဘယ်ဘက်နဲ့ပွေပြီးဒီကာလကိုင်းညာဘက်ကတခြင်းကံပြီးဖြတ်မှရတယ်ဆိုတာခင်ဗျားတို့ထင်ရှားပေါ့ဗျာဒီတိုင်းရိတ်လိုက်မယ်ဆိုလို့ရှိရင်ဖြင့်တခြင်းကချော်ပြီးအပေါ်တက်လာမှာပဲမတက်ပေဘူးလားတက်ပါဘူးထို့တူပဲတဲ့နိဗ္ဗာန်တည်းဟူသောတရားကိုမက်ကဆွဲကြင်ရရလို့သာဖြင့် ဒကာရမတို့ဒီမဲ့ညာသည်အနုတ္တိယကိလေသာဖြတ်နိုင်တာမှန်ပါဘူးနမယံမဖြတ်နိုင်ဘူးဆိုတာသိကြဗလားအဲဒါဖြင့်ဩဒါနေရာကြပြီတို့ဆိုမဲ့ညာဒီကအနုတ္တိယကိလေသာလဲကုံပေါ့ဆိုတော့ဒကာရမတွေစိုးရင်စရာကြောင်းကြစရာရှိသေးလားမရှိပါဘူးအနုတ္တိယကိလေသာဆိုတော့ဝှထဲသွင်းလိုက်တော့ကိလေသာဟောပြတ်တယ်မှန်ပါဘူးဘာဟောပြတ်သွားကိလေသာဟောပြတ် ကိလေသာဝပြသွားတော့ဒကာဓမ္မတွေစဉ်းစားတော့သူနဲ့ပတ်သက်တဲ့ကံတွေရောလာသေးမလာပါဘူးဗျာကမ္မမလာဘဲနဲ့ပယ်လေးပါးဒီဥသောခန္ဓာဥပကဝတ်ကြီးကဘယ်နဲ့နေပါမလာပါဘူးဩဒါဖြင့်ဒကာဓမ္မတို့သရဝပါရိစ္ဆဝုပမုတ်တော်ဆိုတဲ့ဥစ္စာဥက္ကမောင်နေရာကျသွားသရဝပါရိစ္ဆ၄ပါးသောအပေတို့မှလေဝိပမုတ်တော် လွတ်တိဟောတိဖြစ်ဆိုတော့၄ပါးသောပင်မှာလွတ်သွားပြီနိဗ္ဗာန်ဆွဲကြင်ရရတယ်နဲ့အနုတ္တရဖြတ်လိုက်လို့လွတ်သွားမှန်ပါပါနိဗ္ဗာန်ဆွဲကြင်ရရလို့အဲနိဗ္ဗာန်ဒီလိုတရားကိုတစ်ဖက်ကဆွဲပြီးမက်ကန်နေပြီးအနုတ္တရကိလေသာကိုဖြတ်ချလိုက်တာနဲ့ဒကာရမတို့ကိလေသာဝတ်ကျွတ်ပြီးကာလအပေကြစေတဲ့ကံတွေလည်းအကျုံးပေးနိုင်တော့မှန်ပါပါအဲအပေလေးပါးလေးသောဥပကဝကိုပေါ်သေးရဲ့မပေါ်ပါဘူး အဲ့ဒါကဒကာဓမ္မတွေမှတ်ထားဖို့ရတာနောက်တုန်းကမိုက်တာတွေပါရောပါသွားတယ်လို့မှတ်လိုက်တော့မှန်ပါဗျာနောက်တုန်းကဒကာဓမ္မတွေမသိခင်တုန်းကဘုရားမြတ်စွာသံဃာကမိုက်လာတဲ့ဒိဋ္ဌိကိလေသာအမိုက်အပေကြဖို့အမိုက်တွေဟူသေးကိုလည်းအကုန်သိမ့်ပါမှန်ပါဗျာဒါမဲ့တတ္တိထက်တယ်ပေါ့ဗျာမှန်ပါဗျာနာအတိတ်ကပါလာတဲ့ဒိဋ္ဌိအမိုင်မှာဒုစရိုက်အမိုင်မှာဒိဋ္ဌိအမှောင်မှားတွေဘယ်နဲ့နေကြအကုန်ပါအကုန်ပါဒကာဓမ္မတွေမလျှော့နေတာနော် အမတန်တတိထက်တယ်ဆိုတာသဘောကျကျပါပါအဲနောက်တော့ငါမိုင်းမှားတဲ့ဒုစရိုက်မိုင်းမှားဒိဋ္ဌိအမှောင်မှားအကုန်အကုန်ဒကာဓမ္မတွေဘာမှစိုးရင်ကြမရှိဘူးဒါဖြင့်သူကတော့တိုက်ရိုက်ဖြတ်တာကိုဘုန်းကြီးများကလည်းသေချာဟောဖခင်ကလည်းသေချာဟောတဲ့အတွက်အော်အပယ်လွတ်ခြင်းတော့အပယ်လွတ်ကြောင်းတရားကောင်းကတော့ဖြင့်သူပဲဆိုတာသုံးဖြတ်ချက်ချတော့မှန်ပါပါဘုရားသဘောကျလားအပယ်လွတ်ကြောင်းတရားကောင်းကတော့သူပဲမသမာဓိဋ္ဌိပဲမှန်ပါ ရှင်းမလားသို့သောခုနကပြောခဲ့တဲ့အတိုင်းမေတ္တမာဒိဋ္ဌိသူ့လိုလိုမပေါ်နိုင်တာလဲခမည်းတော်သိလောက်ပါပြီဝိပဿနာသမာဓိကရှင်းပြီလင်းပြီတက်ထိုင်တာပါသူကအကျမ်းတွေအကုန်ထွင်ပြီးမှသူကအနုလေးလာတတ်ပြီးအသားယူတာပါရှင်းမလားရှင်းပါဒါမေတ္တမာဒိဋ္ဌိဖြစ်တဲ့အခါမှာခန္ဓာကိုယ်ထဲမှာဘယ်လိုကြုံတတ်ဆုံတတ်တယ်ဆိုတာအလုသမားအတွက်ပြောလိမ့်မယ် ဖြစ်ပရမဖြစ်ဖြစ်တည်းမနေ့ကဥက္ကမောင်တို့သင်ခဲ့ရနော်ဥပအောင်တို့မှန်ပါပါငါတို့အလုသမားတွေမှာကြက်ကြက်သတိထားပါဥပဒနာသမားတွေဖြစ်နေတုန်းကတော့ဖြစ်ဖြစ်တည်းကြီးမြင်တယ်မှန်ပါပါနောက်မသမားတွေဝင်လာတဲ့အခါဖြစ်ဖြစ်တည်းမမြင်ဘဲနဲ့ဖြစ်ဖြစ်ချုပ်တာကိုမြင်တယ်မှန်ပါပါဟုတ်ပလားမှန်ပါပါဥပဒနာသမာဓိကဘာမြင်လဲဖြစ်ဖြစ်ဖြစ်ဖြစ်ပါဗျာအဲမသမာဓိကသူ့အစဉ်တိုင်းလည်းတက်သွားပါရောဘာမြင်လဲဖြစ်ဖြစ်ဖြစ်ဖြစ်ပါဗျာဖြစ်ဖြစ်ချုပ်တာကိုချုပ်တယ်ဖြစ်ဖြစ်မရှိတာကို မရှိတာပြီပါသဘောကျဖြစ်ဖြစ်ဒီချုပ်ငင်းရုပ်သိမ်းသွားဘောလို့သိတာသိပါအဲ့ဒါနိရောဓသစ္စာလို့မှတ်လိုက်တာပေါ့ဒုက္ခနိရောဓလို့မှတ်လိုက်စမ်းပါကောင်းပြီဒါဖြင့်ဩသူတို့နှစ်ခုကလည်းအမြင်မတူပါလားဆိုတော့ပေါ်လာပေါ်လာဘူးလားပေါ်ပါဘူးမှန်တယ်မှာသမာဓိကဖြစ်ဖြစ်ကိုမြင်တယ်ဟုတ်လားမဲ့သမာဓိကဖြစ်ဖြစ်မမြင်ဘူးမြင်သေးလားမြင်ပါဖြစ်ဖြစ်ချုပ်တာကိုသူမြင်တယ် ဟောဖြစ်ဖြစ်ချုပ်တာဘာပါလဲမလို့ဆိုတော့နိဗ္ဗာန်ပေါ့ဗျာဟောဒါဖြင့်ဒကာရမတို့အဲ့ဒီနိဗ္ဗာန်ကိုမြင်တဲ့မက်ပေါ်လာလို့ရှိရင်ဘယ်လိုများခန္ဓာကိုယ်ရဲ့ဖြစ်တတ်တယ်လဲလို့မေးတဲ့အခါကျတော့ဒကာရမတွေကကိုယ်လဲရအောင်အထုတ်နေကြတဲ့ပုံကိုယ်တွေလည်းဖြစ်တယ်ရလို့ရှိရင် အော်သူဒီလိုအဖြစ်မျိုးကကြုံတတ်ဆုံတတ်တယ်ဆိုတာလေတခါဆရာရေးထားတဲ့အတွက်ခင်ဗျားတို့သတိထားစရာပါလာတယ်ဘယ်လိုပါလာပါလိမ့်မလို့မေးတဲ့ကောင် ဝိပဿနာသမာဓိကနေပြီးဒီကရဖြစ်ဖြစ်ဒီမြင်မြင်ရကနေဖြတ်ဆိုဖြစ်ဖြစ်မမြင်ဖြစ်ဖြစ်ဆုံးတဲ့နိဗ္ဗာန်ဘက်ကိုလည်းမြင်လိုက်ပါရောတဲ့သူတို့ခင်ဗျားတို့တဏ္ဍာမှာတဲ့တခါလေခန္ဓာကိုယ်ထဲမှာရိုးတစ်ထောင်နဲ့လောင်းတယ်လို့အကုန်အေးစိတ်ပြီးဒီကလာသွားတယ်လို့အပူဓာတ်တွေဟူပြီးအကုန်ငြိမ်းသွားတဲ့သဘောမျိုးခန္ဓာတစ်ခုလုံးမှာပေါ်တတ်တယ်သဘောကျခန္ဓာတစ်ခုလုံးမှာ အေးတတ်တယ်အကုန်စုပုံပြီးဒီကလာပေါ်တတ်တယ်လို့လာတယ်။ဘာကြလားခန္ဓာတစ်ခုလုံးမှာအေးတတ်တယ်စုပြီးကအေးကြီးကျန်ရင်တယ်လို့ထင်တယ်။ဘာမှမရှိတော့ဘူးဒီဥစ္စာအေးချမ်းတဲ့တစ်ခုတည်းပဲရှိတော့တာပဲ။ဒီလိုထင်တတ်ပါတယ်။သီရိရိယကကတတတံအာသင်္ဇမန္နာဝိယဟောတိလို့ဥရိဘာနာသပါဠိတွေကရိုးတစ်ထောင်နဲ့လောင်းပြီးအေးစိမ့်ပြီးဒီကလာသွားတယ်ခန္ဓာထဲမှာလည်းခန္ဓာလည်းရှိမှမသိဘူး ချမ်းသာတဲ့တက်တက်ကလေးဖြစ်နေခန္ဓာလည်းရှိမှမသိဘူးချမ်းသာတဲ့တက်တက်ချမ်းသာတာတက်တက်ကလေးဖြစ်နေတယ်လို့ဘုန်းကြီးတို့ဓမ္မတွေမှတ်ထားကြတယ်အဲ့ဒီလိုပေါ်လာလဲရှင်အော်ဒါ message ပဲလို့မှတ်လိုက်သဘောကျလားဒီလိုပေါ်လာရင်ခန္ဓာလည်းရှာမတွေ့ဘူးရှာဒီချိန်မှရှာခြင်းလည်းမရှိပါဘူးခန္ဓာလည်းရှာမတွေ့ဘူးတကယ်လည်းနေရတဲ့ရတာလည်း အေးချမ်းပြီးဒီကလာသာနေတော့တာပဲဘာမှလည်းရှိမှန်းကိုလည်းမသိဘူးအလေးပင်ဆိုတဲ့နာရကျင်နာကြိုက်တယ်ခဲတယ်လည်းမရှိဘူးကိုစိတ်ကူးတိစိတ်ကူးလည်းမရှိဘူးဒီတက်တက်ပဲအင်းငိမ့်တဲ့သဘောလေးခန္ဓာအင်းငိမ့်နေတဲ့သဘောပဲရှိတာပဲဒါရင်ဘာမှမရှိဘူးသဘောကျလားအဲအမှန်ဘူအိုက်နေတဲ့ခါရေဟုတ်ထောင်နဲ့လောင်းတဲ့ခါကျတော့အေးကြီးကြံရဲ့တလို့ဒီမှာလဲခန္ဓာထဲမှာတခါတည်းဒကာရမတို့ဝင်လေးတာဟုတ်သေးဘာမှမရှိပဲနဲ့ဝန်ဖို့တက်တက်ကြီးဖြစ်သွားတယ်မှန်ပါပါ ဝန်လေးတဲ့ဟူသည်ဘာမှမရှိပဲနဲ့ဝန်ဘောတက်တက်ဖြစ်သွားပါဗျာဝန်ဘောတက်တက်ဖြစ်သွားလဲရှိရင်ဖြင့်နိဗ္ဗာန်လည်းမြင်တယ်နေရတယ်လည်းဝန်ပေါ့နေတယ်ဆိုလို့ရှိရင်ဖြင့်ဒုက္ခချုပ်သွားတာလည်းကိုသိလိုက်တယ်ဝန်ကလည်းခန္ဓာကိုကြည့်လိုက်တဲ့အခါခန္ဓာကိုယ်မှာကိုယ့်အကိုလည်းမရှိပါနဲ့ဘာမှမရှိဘူးထင်လို့တခါတော့ပေါ့ငြိမ်သိမ့်သွားလို့ရှိရင်ပဲဩဒါဒီကားလို့ရှိရင်မက်စစ်ပဲလို့သုံးမြစ်ချပါမှန်ပါဗျာသဘောကျမှန်ပါဗျာအဲဒုက္ခချုပ်တယ်လည်းမြင်နော်ခန္ဓာရှင်မှလည်းမသိဘူး အဲဒီကဲတော့မသိခြင်းတွေကလည်းဆိုလို့ရှိရင်ဒကာဓမ္မတို့မက်စစ်ပေါ်တဲ့အချိန်ပဲလို့မှားဘာနဲ့ကြောင့်အေဂျင့်သွားပါလိမ့်မလဲလို့ဥအောင်တို့ဥက္ကမောင်တို့ဥဆိုင်တို့ကမဲလို့ရှိရင်ဖြင့်ငါကဒိဋ္ဌိကြီးဟူသောကိလေသာအပူဓာကြီးကလောင်အမြဲတမ်းဥပဒနာမဲနဲ့ပယ်ထားတာတောင်သူကအတွန်းမှာမိစလေးသဘောရှိသေးတယ်မှန်ပါဗျာသူရှိတော့ဝိသေကိစ္စရှိရှိတော့သူတို့နဲ့သာဆရာဖြစ်တဲ့ကိလေသာဖော်တွေကရောအကုန်ရှိနေတာတွေသူရော သူတို့နဲ့အဖော်ဖြစ်တာတွေကကုံချုံငင်းရုပ်သိမ်းသွားတော့ဘူးထိပူတဲ့ငိမ့်သွားတာလို့မှတ်လိုက်စမ်းပါမှန်ပါဗျာတပည့်ကြအပူဓာတ်တွေငိမ့်သွားသည်ဒါကြောင့်ဒကာရမတွေအဲ့ဒီအငိမ့်တစ်ခုရလို့ရှိရင်ဖြင့်ခမရတို့ဘယ်လိုပဲနေနေဘယ်လိုပဲထိုင်ထိုင်ဘုန်းကြီးတို့ကအပြစ်မဆိုတော့ဘာလို့တော့ဆိုငရဲမျိုးစစ်ဝန်းနေမရှိလို့အင်းငိမ့်သွားတာမှန်ပါ သဘောကျလားဘာမရှိလို့ငရဲမျိုးစေ့ဝန်းထဲမှာမရှိလို့အင်းငိမ့်သွားတဲ့ချမ်းသာသွားတဲ့ရိုးရဆောင်နဲ့လောင်းတယ်လို့တခါတည်းအေးတတ်တာကြံပြီးဒီကလာ ခန္ဓာရလည်းရှာမတွေ့ဘူးတခါတော့ပေါ်ပါတဲ့သဘောမျိုးနဲ့သာရှိပြီးဒီကလာနေတော့ဩဒါဒီတခြားလားအောက်မေ့တယ်ကိလေသာ အပူဓာအလောင်းဓာတ်တွေငြိမ့်သက်သွားတာကိုဒါပဲမှတ်လိုက်မှန်ပါ သဘောကျလားကိလေသာပူရလောင်တတ်တဲ့ငြိမ့်သက်ပြီးဒီကလာသွားတော့တယ်ဆိုတာရှင်းမလားရှင်းပါဘူးဒါကြောင့်တရားဓမ္မတို့အမြင်ကလည်းအမြင်ကလည်းနိဗ္ဗာန်ဟုတ်လားအတွင်းသိနေတဲ့ဉာဏ်ကလည်းအေးတဲ့ဉာဏ်အမြင်ကအဲအတွင်းသိသိနေတဲ့ဉာဏ်ကလည်းအဲဒီဉာဏ်လေးလည်းကြံရတော့တယ်ဒါပြန်ဘာမှမကြံရတော့ဒါကြောင့်နိဗ္ဗာန်ဘကသာအာရမဏပစ္စည်းနဲ့ပစ္စယောဘုရားကနိဗ္ဗာန်လာရင်တော့ကောမဲ့ကြံတဲ့တတ္တပြန်လေးဘာမှရှိပါဘူးလို့ပြောတာပဲ သဘောပါကြကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဒီနေ့ဩတော့ကျေးဇူးများတဲ့နေ့ပါလားတို့အလုတ်စင်မှာလဲဒီတိုင်းလောက်သွားလို့ရှိရင်ဒီနေရာရောက်ထိုက်တဲ့နေရာရောက်ရမှာပဲလမ်းဆုံးသွားလို့ရှိရင်ဖြင့်ဘယ်နည်းမှမရောက်မရှိဘူးဒီကနေ့ဘုန်းကြီးတို့ကျုံတော့ကလာသွားနိုင်ရင်မရောက်ဘူးဆိုဘုန်းကြီးဆိုရောပေါ့ကျုံတော့ကနောက်သာလျှောက်ပါဟမ်နိုင်ရင်မတွေ့ဘူးဆိုရင် ဘုန်းကြီးအပြစ်ပေါ့ဗျာတဲတယ်လည်းလျှောက်ခင်ဗျားတို့ကိုယ်ကောက်လည်းမတင်တော့ရိပ်မိဗလားအဲ့ဒါမကိုယ်မကောက်ခဲနဲ့မက်ကင်ဆိုတာဖြောင်းလို့ပြောထားတာဒီလမ်းတိုင်းသာသွားတယ်ဒီဖြစ်ဖြစ်သွားကြည့်တာလိုက်သွားမတွေ့တော့မရှိဘူးနိဗ္ဗာန်တွေ့မယ်သဘောပါလားအဲ့ဒါဝေဒလာနေဒလာအဖြောင်းသွားဖို့အရေးကြီးသလားဆိုတာစဉ်းစားနေတာကတော့သိကြတယ်အဖြောင်းမသွားလို့ခက်တယ်နေတာကတော့အဖြောင်းမသွားလို့ အဖြောင်းမသွားလို့ဆိုတဲ့ဥစ္စာဒကာရမတွေဒါနည်းနည်းတော့နတ်ထုံကြလိမ့်နော်အဖြောင်းမသွားလို့လို့ဆရာဘုန်းကြီးကပြစ်တင်လိုက်တော့ခင်ဗျားတို့ကဘုန်းကြီးကပြစ်တင်တတ်တော့တင်တာပါလို့ဒီလိုလဲဆိုရင်ဆိုလိမ့်မယ်ဟုတ်ဘူးတဲ့ခင်ဗျားတို့လုံနေရင်မတ်တန်တဲ့ဒကာရဲသားစိတ်သမီးစိတ်ဆွေးစိတ်မြေးစိတ်ရောင်းစိတ်ဝဲစိတ်ပူစိတ်ဆွေးစိတ်တွေဝင်လာလို့ရှိရင်ဒါမဲ့ကအဖြောင်းသွားတာမဟုတ်တော့ဘူးမှန်ပါပါကောက်ဖတ်ပါပြီကိလေသာဝင်ကောက်တာဘူးမှန်ပါတပည့်ကြ အဲ့ဒါအဖြောင်းမသွားလို့ရှိရင်တော့မရောက်ဘူးလို့ပြောတာပဲကိလေသာဝင်ကောက်လိုက်ရင်တော့ဥပါဒေမဲ့နေတယ်မရောက်ပါဘူးမရောက်နိုင်တော့ဘူးဥက္ကမောင်ရမှန်ပါပါကိလေသာလည်းသူကတော့ဒီလမ်းသွားမယ်ဆိုမဲ့လေဒီဟာလေးယူသွားပါအောင်လားဆိုတော့သူကပါကြီးဗျာ။အဲမိမတွေသွားမှကြံလိုက်ရှင်ဖြင့်အလွယ်တကူနဲ့အင်္ဂါထွက်ပြေလဲဆွဲကျင်တဲ့ပြည့်ထိန်မှထွက်သလားဒါစဉ်းစားကြည့်။ဟုတ်ဘူးလား။အလွယ်တကူနဲ့ထွက်ဖြစ်ခဲ့လား။မထွက်ဖြစ်ပါဘူးရှုပ်လိုက်တာပွေလို့ သဘောကျပါလားဒီမှာလည်းခင်ဗျားတို့ဒီတိုင်းပါပဲတဲ့အလုတ်ကလေးမလုံးမကြံလို့ရှိရင်ဖြင့်ဒီကဓမ္မတွေဘာမှမဟုတ်တဲ့စိတ်တွေကကြားခို့ခို့လာမှန်ပါပါမလားဘူးလားမှန်ပါပါအဲ့တော့အဖြောင်သွားလားအကောက်သွားလားမှန်ပါပါဟိုအကောက်သွားဆိုလို့ရှိရင်လည်းဒီကဓမ္မတို့ရှိပေမဲ့မရောက်ဘူးမှန်ပါပါ ရှိပေမဲ့မရောက်ပါဘူးအဲ့ဒါနိဗ္ဗာန်မရှိလို့မရောက်တာလားဟုတ်လားအကောက်သွားလို့မရောက်တာအကောက်သွားလို့မရောက်ပါဘူးကဲဒါဖြင့်နောက်တုန်းကတို့ဘယ်လိုများနေခဲ့ထိုင်ခဲ့ကြတယ်ဆိုတာကိုအကြောင်းကိုသိရောပေါ့ဘယ်လိုများသိကြအကောက်ကြည့်သွားခဲ့ကြတယ်ဆိုတာပေါ်လာတယ်ရှင်းမလားဘယ်လိုများသွားခဲ့ကြကောမွေမျိုးတွေများဖြစ်နေရလားငါ ဒီတိုင်းသွားခဲ့ကြတယ်ဆိုတဲ့အဓိပ္ပာယ်ရှင်းနေတယ်နော်မယုံရင်သွားကြည့်ပါတဲ့ခင်ဗျားတို့ဟောဒီအိမ်ကထွက်ကြည့်အင်းဘုရင်ပါသေးဘာမှမေ့နေပါလေဟောပြန်ကောက်တာမကောက်ဘူးလားကောက်ကောက်သေးတာပဲတရားဓမ္မတွေဟမ်သွားလာတယ်ဆိုလို့ရှိရင်ရှေ့သွားနောက်ကြည့်ရတယ်ဆိုတာလည်းခင်ဗျားတို့ကသင်ထားသေးတာကောက်ဖို့ရကောကောက်ဖို့ရကောသင်သွားတယ်ဒုလျှောက်တခါတည်းဒစိမ့်တွေထွက်မသွားရဘူးကိုဥက္ကမောင်ဒီလိုများသင်မှုသေးလားမှန်ပါပါ ဒါဖြင့်ခင်ဗျားလည်းအောက်ထဲကနေမှရှင်းရပါလားတရားဓမ္မတွေအဲ့တော့ကိုခင်ဗျားတို့ကဲကွာငါခေါင်းရတိတိဘုရားတဲ့တော်ပြီတကကြောင်းတဲ့တော်ပြီလှုပ်ပါတော့မယ်မေသေးလည်းမလားနဲ့ဖေးသေးလည်းမလားနဲ့မင်းတို့သေးလည်းငါလာမကြောင်းကြနဲ့ဆိုတဲ့လူကအတော်ရှားတယ်မရှားဘူးလားရှားပါဘူးဘာဖြစ်လို့တော့ဆိုလို့ရှိရင်အေးကျန်းကျန်းမမရှိတော့သွားလိုက်ဦးမကောသွားရတယ်သူကျန်းကျန်းမရှိရင်တော့မကျန်းမပြန်လာမယ်ဆိုတော့ပါနေ အတိဘယ်ကရှင်းနေတယ်အကောက်ကငကူကပါနေတာမပါဘူးလားအဲ့ဒီတော့ရောက်ပါမလားလို့မေးတယ်အဲ့ဒါလည်းတရားဓမ္မတို့မရှိလို့မရောက်တာလားကောက်ကွင်းနေလို့မရောက်တာလားအေးကောက်ကွင်းနေလို့မရောက်တာတော့ဖြင့်ဘုရားလမ်းပြတော့မမှားပါဘူးမှန်ပါဘူးဥက္ကမောင်ဘုရားအမြဆွဲချက်တင်နေသေးတယ်ဘုရားကနိဗ္ဗာန်အလွယ်လေးမနဲ့လို့ညံ့နေရမယ်ဆိုပြီးတို့ဖြင့်ကြာလာလို့ရကုန်မရဘူးဘုရားအမြဆွဲချက်မတင်လိုက်ပါနဲ့နော် တရားတော့ဆွဲချက်မတင်လိုက်ပါနဲ့ကိုကောက်တာဟူသာဆွဲချက်တင်ကြပါဆိုတာကိုဥပါဒေမပြောလိုက်ဘူးပြောရပါဘူးမျက်ရှိသဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်မရှိလို့မရောက်တာလားအကောက်သွားနေလို့မရောက်တာအကောက်သွားဆိုတာဒီဧကယနောယံဘိက္ခုမေခောမေခောမကင်လမ်းမတော်ကြီးသည်ဝါဖြစ်ပျက်ကိုလုတ်တဲ့အလုပ်ကြီးသည်ဧကယနောတကြောင်းတည်းနဲ့နိဗ္ဗာန်ဆိုင် မခင်ဖြစ်ပြက်ကလုံနေတဲ့ဥက္ကမမခင်နိဗ္ဗာန်ကြည့်အောင်စိုက်တာပဲဖြစ်ပြက်ကြားမှာခင်ဗျားတို့ကတာကိစ္စသမီးကိစ္စဆွေကိစ္စမျိုးကိစ္စတွေဝင်ကြားထုတ်လို့ရှိရင်တော့ဖြင့်တဲ့သူကတကြောင်းထဲမှာမဟုတ်တော့ပါအကြောင်းကအများကြီးပေါ်လာမှန်ပါဗျာမပေါ်လာဘူးလားပေါ်ပါဗျာအဲ့ဒီလိုဆိုတော့ရနိုင်ကြရောက်နိုင်ကြရှိသေးရလားမရှိပါဘူးဗျာဒါရင်ဘုရားကလည်းဟိုလောက်တာလောက်ကြရေးရေးတော့မရှိဘူးလို့နှစ်ကမ်းပတ်တောင်မဆိုပါဘူးအိုးမင်းတို့ကွာဆရာကောင်းသမားကောင်းနဲ့တွေ့မယ်ဆိုလို့ရှိရင်ဖြင့် ညနေရထုံမနဲ့ရပါတယ်ဆိုတာဒီညနေနဲ့မနဲ့ကြားလေးကောက်ချင်သေးတာတော့ဘယ်တတ်နိုင်တော့ဟုတ်ကလားဥစားညနေနဲ့မနဲ့ကြားတော့မလုံခြုံဘူးကောက်ချင်သေးတယ်ဘလောက်ဆိုးတယ်ဆိုးပါဘူးပေးလေရှားရှားအလောက်ခွန်ဝင်ကြည့်တော့မှသူကိလေသာလောက်ကောက်ချစ်တဲ့သဘောရှိတယ်ရှားမလို့မှန်ပါဗျာတွေ့ကြသေးရဲ့လားမတွေ့ပါဘူးကိလေသာဘလောက်ထိအောင်ကောက်ကျစ်တယ်ဆိုတာဒကာဓမ္မတွေဥပဒနာလို့လုံးမဲ့ကြံလို့ရှိရင်လောက်တာတော့လောက်တာပေါ့သူကခွင့်ပြုတယ်လို့ပဲ ဟုတ်ဘူးလားအားလုံးကြမ်းမှာတော့သွားတာပေါ့နော်တကယ်တန်းကအကန့်ကပါလာပါပါဥပအောင်ဘယ်နဲ့ပြောအကန့်ပါလာတယ်ဗျငါဥပဒနာလုပ်သွားမယ်ဥက္ကမောင်ကပဲမနေ့တို့ပြောတယ်ဆိုပါတော့အားလုံးကြမ်းမှာတော့သွားတာပေါ့ဆိုလိုက်တယ်အကောက်ဘယ်နဲ့နေတော့မပါဘူးလားအဲ့ဒီလိုကြအောင်သူကနေရာတိုင်းပါတယ်တနည်းအားဖြင့်လည်းကိုယ်စိတ်ကူးတဲ့မှာကိုကကူးကြတဲ့ကအားလုံးကြောင်းညင်ရတဲ့အချိန်တော့လုံးမိတ် မသွားဘူးကောဗျကိုယ်စိတ်ကူရမှာလည်းအားလုံးအကြောင်းညင်ရတယ်ဘယ်သူမှအကြောင်းနဲ့ညင်ရမှာမဟုတ်ဒီတိမ်လုံးကညင်ရပြရှိရလားမရှိပါဘူးအဘောလိုလာရရဲ့ဆဲလိုလာရရဲ့အဲ့ရောက်လာရရဲ့ဟုတ်လားဥရုယတိကဆိုးရလာရမိုးကများလာရဆောင်းကဝင်လာရနဲ့ရှုပ်နေတာပဲဘယ်တော့မှအားသေးတော့ဒါအကောက်တရားတွေအကုန်ဝမ်းမလာဘူးလားဝမ်းပါဘူးအဲ့ဒါကြောင့်တရားဓမ္မတို့နိဗ္ဗာန်ဝေလို့မရောက်တာလားဆိုတော့ဘုရားကနိဗ္ဗာန်သေဝတန်တိကေအနည်းလေးกว่า ဘယ်ခန္ဓာကိုယ်ကဖြစ်ပြဒီဖြစ်ပြချုပ်တဲ့နေရာနိဗ္ဗာန်တလံများလောက်သောခန္ဓာအဆုံးဆိုတော့တလံများလောက်သောအဆုံးဆိုတလံတလက်မှတောင်မရှိပါဘူးရှိရလားမရှိပါဘူးမရှိဘူးဆိုတော့ဝေးသလားဥပါရနေသလားနေတယ်လို့ဘုရားကမဟုတ်ဘူးလားအဲတန်ရုပ်ပါဠိတော်သေချာဟောပါတယ်တဲ့နိဗ္ဗာန်နဲ့သေဝတန်တိကေဆိုတာသေချာတန်တိကေဆိုတာအနည်းပဲကဲဒါဖြင့်ဓမ္မတော့နိဗ္ဗာန်ဝေးလို့မရောက်တာလားကောက်จิตတဝင်တယ်လို့မရောက်တာလားကောက်จิตတဝင်တယ်ဒါဖြင့်ဓမ္မတော့ ကောက်ကျစ်တဲ့သဘောလေးအများတို့အမြဲတမ်းသူကောက်ကျစ်တဲ့သဘောလေးလိုက်ကောက်ကျစ်တာလေးကိုဥပအောင်ဖြစ်ဖြစ်ရှုပြီးစမ်းသူကတားတယ်တားရစေဖြစ်ဖြစ်ရှုဆွေးရင်ရောဆွေးရတယ်အဲကြောင်းကြရင်ရောကြောင်းကြရင်အဲမင်းတို့ကကောက်ကျစ်ကောက်ကျစ်တွေတို့ကဖြစ်ဖြစ်ရှုမေးဆိုပြီးဒီကလာအကုန်သာလောက်ပါတဲ့ရပါတယ်မှန်ပါပါဒီလိုဆိုတော့အကန့်အကွက်ဆိုမလားဥပဒနာအားပေးလာတယ်လို့ဆိုမလားခင်ဗျားတို့ကဒီဥစ္စာကြတော့ သူစကားကြီးနားထောင်တယ်သူကနည်းနည်းတော့ဆိုင်မှုကောင်းသေးတယ်တိတ်လည်းကိုယ်လို့ကန့်ကွက်ကြီးလည်းဖြစ်မှာမဟုတ်ပါဘူးဆိုသူကနည်းနည်းစပြီးတော့မှဒါရှိတာဖြစ်တာမှန်ပါပါဟုတ်ကဲ့မောင်ရင်းပြီလားဒါတော့အစရပါတော့နည်းနည်းပဲတော့ကြကြတော့ကန့်တဲ့ရရှိသေးလားရှိပါဘူးအဲ့ဒီလိုဖြစ်ဖြစ်သွားတယ်ကြံစီထားတာတော့အတဲ့သားပဲနောက်တော့ကိစ္စတွေကိစ္စတွေကိစ္စတွေကဟိုသူကဆုံးကုန်မဆုံးတော့ပါဘူးကိစ္စကောမဆုံးတော့ဘူး ဘောကျဒါဖြင့်ဒကာဓမ္မတို့ကောက်จิตတဲ့ဘဝထဲမှာဒီပြန်ကောက်တယ်ဆိုတာအသာထားတယ်ဒီသမုဒိယသစ္စာတဏှာလောဘလောက်ကောက်จิตတာငါဘုရားခင်ကိုရမေကြီးသဗ္ဗိတဉာဏ်နဲ့ရှာတာတွေ့ကုန်မတွေ့ဘူးသူကောက်ဆုံးမဲတယ်တဘောကျဘယ်လိုကောက်တုံးလို့မေးတဲ့အခါကျတော့မှခင်ဗျားတို့ကြည့်ပါလားနိဗ္ဗာန်ရောက်ရပါလို့ဤပါလေလူနိဗ္ဗာန်မမေးစားကြထဲ့กว่าမသူဝင်ကောက်သူဝင်ကောက် ကောက်ဘူးလားကဲဒါပြန်ရောက်ပါအောင်လားမရောက်တော့ဘူးသူဝင်ကောက်ဘူးကောကဲရောအင်းဆိုပြီးဒီကလာတရားတရားလေးနဲ့ပြေးလိုက်တယ်နိဗ္ဗာန်ပစ္စယောဟောတုပြေးလိုက်ဘူးလားပြေးလိုက်မယ်ဒီပစ္စည်းကောင်းကောင်းမှသုံးပါမလားဆိုတော့မစ္ဆေရဝန်လားကောက်ပြီကောက်ပြီ။ဒါကြောင့်ဝန်ဝင်ကောက်တယ်နဲ့ဥပါဝင်နေရကြသေးရလား။မကြပါဘူး ဖြောင်းဖြောင်းကိုသွားသေးရလားသွားပါဘူးအဲဖြောင်းဖြောင်းကိုမသွားတော့ဘူးဆိုတဲ့ဥစ္စာဒကာဓမ္မတွေရိပ်မိမလားရိပ်ပါဘူးဟင်းဒီခင်ဗျားတို့သားရမြတွေကကောင်းမွန်ချက်ကျွေးပြန်လို့ရှိရင်လေတရားလို့ချွတ်ကြည့်တာမင်းငါပစ္စည်းကုန်ကြီးကကောက်ချင်ကောက်နေလားမလားဘူးလားနေရာတိုင်းကဝင်ကောက်နေလားသဘောပါဗလားပါပါအဲ့တော့ကိုတခါတည်းတော့လည်းခင်ဗျားတို့တရားတရားကောင်းလို့ကျင်ညိုတယ်တခါတည်းကြတယ်ကုန်ကြီးရဲ့ဆိုပြီးကြလားစားတော့ကောင်းပါရဲ့ဝန်းထဲကောက်ချင်ကောက်မကောက်ဘူးလား အတော်မဆုံးလားဗျာကိလေသာလောက်ကောက်တဲ့ရှားတွေ့သေးရဲ့လားမတွေ့တော့ပါဘူးတဲ့ဒကာရမတို့ဒီဝတ်ကလေးကိုအခုဝတ်နေတယ်လက်ပြန်မကြိုက်ဘူးကောက်ချင်ကောက်ဒီနေ့တော့ဒီဝတ်ကြိုက်တယ်ဥက္ကမလက်ပြန်ကြတော့မကြိုက်ဘူးဘာဝင်ကောက်ပြန်တာတော့သူကမနေ့ကသူကြိုက်တယ်လို့ပြောလို့ဝယ်ပေးတာဒီနေ့မကြိုက်ပြန်ဘူးဆိုတော့ဒေါသကိလေသာဝင်ကောက်မနေ့ကလောဘကိလေသာကြောင့်ပတ်စံကုန်ခဲ့ပြီဒီနေ့ဒေါသကိလေသာကမိုးချင်မှုလို့ဖြစ် ဘယ်နဲ့အားသေးတယ်လေရှိသေးရဲ့လားမရှိပါဘူးအဲ့လောက်ထီအောင်အဖြောင်းသွားဖို့ရဘူးအကောက်ကဒါလောက်ရှုပ်ပါတယ်ဆိုတာသဘောကျကျပါပါဒါဖြင့်ဒကာရမတို့နိဗ္ဗာန်ဝေးလို့မရောက်တာလားကောက်จิตတာကန့်ကွလို့မရောက်တာလားကောက်จิตတာကန့်ကွလို့မရောက်တာရှင်းမလားရှင်းပါပါဘုရားကတော့ဖြင့်မနဲ့အာထုတ်ညံ့နေရကွာမနဲ့အာထုတ်တော့မနဲ့သာဖြစ်ပြမြင်မေးကြီး ကညံ့နေတော့ဖြင့်မမမဆိုင်လို့ရှင်ငါတောင်းဝင်ရှိပဲရှိတယ်ဘုရားကတောင်းကိုခံတယ်ဆရာအောင်သမားကောင်းတွေကတွေ့ပြီစီကွာဆိုတော့အခုဆရာအောင်သမားကောင်းလည်းတွေ့ကြပြီဒကာဓမ္မတို့မနေ့အထုတ်ညံ့နေမရတာဘာဖြစ်လို့ပါလဲမတုံလို့တွေးဖို့ရလိုသေးလားဘာတွေ့ကြတယ်လက်တော့ဘ누구ကလည်းကောက်ကြတာအဲကိလေသာ10ပါးတောင်ဒကာဓမ္မတို့တပါးရဝင်ကောက်တာမဟုတ်ဘူးနော်ဒေါသကိလေသာလည်း သောထသကိရိသာလောကောဒသမောမာနောဒိဋ္ဌိဝိသိကိစ္စထိနံဥဒ္ဒစ္စံဟိရိကနတ္တပံဆိုကိရိသာ10ပါးတောင်ဒီထဲကနေငိုက်တာလေးရလဲသူပြီးနိဗ္ဗာန်တားပလိုက်တာမှန်ပါဗျာ ဥက္ကမောင်ကြီးရိမ့်မိပြီလားသူလည်းကိလေသာပဲမဟုတ်လားကိလေသာပါပဲအဲကိလေသာဆိုတာတတ္တဝါတွေကိုနိဗ္ဗာန်မရောက်ဖမ်းတဲ့လမ်းမှာပင်မအောင်လုပ်နေတာကိလေသာလို့ခေါ်သည်မှန်ပါဗျာရှင်းမလားရှင်းပါဗျာကိလေသာဆိုတာတတ္တဝါတွေနိဗ္ဗာန်မရောက်အောင်လို့လမ်းခေးမှာဥဝိနာဝေသေဝေဒနဲ့အများကြီးပင်မအောင်လုပ်တာဘာခေါ်ကြကိလေသာပါဗျာဩကိလေသာဆိုတာကဒကာဓမ္မတို့လိုချင်တယ်ရချင်တာခင်ဗျားတို့ကတလုံးနဲ့မှတ်တယ်မဟုတ်ဘူးခင်ဗျားတို့ပင်မအောင်လုပ်တာဟူသေးကိလေသာကြီးမှာမှန်ပါဗျာ ရှင်းမလားရှင်းပါပါခင်ဗျားတို့ဗမာအောင်လုပ်တာဟုတ်သေးရှင်းပါပါအဲကိလေသာကြီးပဲလို့ဆိုတာဒီပြင်7ပါးသောကိလေသာတွေကခင်ဗျားတို့ကိုဥပဒနာလုံရင်မတန်နဲ့ဥပအောင်တကယ်ကောက်ကျက်ပြီတကယ်တားနေတာမှန်ပါပါဗျာဓမ္မနမတ္တ7ဓာတ်ဆိုတာဒီထဲမပြောသေးပါဘူးမှန်ပါပါဒကာဓမ္မတို့ဒီကိလေသာ7ပါးကကိုဥပါရင်နိုင်ဖို့တော်မခင်ဘူးခင်ဗျာအဲ့ဒီတော့ကိုခင်ဗျားတို့ကဲထိဋ္ဌံ ကဲဒီတဏှာကြီးနဲ့ဒီတဏှာကြီးကြားတော့ကွာအေးဘာကိစ္စရှိလို့ဒါဘာနေနေတခါတည်းဒီလုံးပါတော့ဘာမှမလုပ်ပါဘူးလို့တဏှာကြီးရဲ့စာထိတ်တန်နဲ့ပြင်ကြတဏှာကြီးနဲ့ငါနာမလောက်ထိတ်ထန်လိုက်ဒွိတက်တက်သွားရင်တော့ဥပအောင်ရမရပါဘူးလားသူကြားထုံးနိုင်လေရတို့တယ်အခုတော့ထိတ်ထန်ရမှာဆိုတော့ထိတ်ထန်တာကိစ္စမရှိဘူးမလွဲတာတော့ပေါ်လာခဲ့သည်ဟောခင်ဗျားတို့ကငါကလျှော့နေပြီ စိတ်ဆန္ဒရကိစ္စမလွဲတာကိစ္စပေါ်လာဘယ်နဲ့လုံးမလို့မကိလေသာစောရက်ချထုတ်တာရင်းပြီဗလားဘယ်တော့ဝင်ပြောထားတာကိလေသာစောရက်ဝင်တယ်ကိုပြန်လုံးကိုမလို့ပါဘူးမလွဲတာလည်းဘယ်နဲ့လုံးမလို့ကလာတယ်မခက်ဘူးလားဗျပေါ်ကြဗလားတဘာကယံသူတွေတုံးဆိုတာရိပ်မိပဲကိလေသာယံသူတွေတဲ့ဒါအဖြောင်းသွားဖို့ရလားအဖြောင်းမသွားဖို့ရကန့်ွက်တာလားဒါဖြင့် ကရမတို့မဲ့ခင်ကဧကယနာယံဘိက္ခုမဲ့ကိုဘိက္ခုယံတော့မဲ့ခင်မဲ့ကိုမဲ့ခင်ဆိုတဲ့တရားတွေဧကယံတော့တစ်ဖြောင်းနေတဲ့နိဗ္ဗာန်ရောက်ဖြစ်ပြတာရှုတစ်ဖြောင်းနဲ့ရောက်မယ်သေချာတောင်းခံတယ်ဗျာသဘောကျအဲ့တော့ဖြစ်ပြတာရှုတစ်ဖြောင်းနဲ့ရောက်မယ်ဆိုတော့ခိရိတာဘက်ကနေဟောလိုက်ပြန်တော့ဘယ်လိုဟောတော့ဆိုတော့သမုဒိယသစ္စာပရိဘောဓပစ္စုပ္ပန် သမုဒိယသစ္စာသမုဒိယသစ္စာဆိုတဲ့ကိလေသာတရားကိုနဲ့ကောသူနဲ့ကောအဖော်တရားတွေပရိဘောဓပစ္စုပ္ပန်နဲ့ထွက်ရလမ်းကြီးမက်ခီးကိုဒါစီနှောက်ရကန့်ွက်တိုက်ဟောသူကတော့လည်းကန့်ွက်ဖို့တယ်မှန်ပါရိမ့်မိဗလားရိမ့်ပါမက်ကရတစ်ချောင်းနဲ့ပို့ဖို့ပြန်လို့အဲကိလေသာကမှန်ပါပါအဲ့ဒါခင်ဗျားတို့ဘယ်ဘက်မဲထဲကြအောင်လို့အနေနဲ့အနေနဲ့ဝါပဲရိမ့်မိကိလေသာပဲထဲမှာပါပဲခင်ဗျားတို့ ဒီဘက်ပဲရောက်မှာပဲမရောက်ပဲဘူးလားကိလေသာပဲပဲထဲရုံပဲရှိမှာပဲတဲ့ဒကာရမတို့ကောင်းပြီဒါဖြင့်ဒကာရမတို့ဒီကိလေသာကတော့ဖြင့်ဒကာရမတို့ငယ်ပေါင်းဖြစ်ခဲ့တယ်မှန်ပါပါတပည့်ကြမက်ကကုဆရာသမားပေးမှကုစပြီးမိတ်ဆက်မိတ်ဆက်ခါရှိသေးတယ်မှန်ပါပါရိပ်ပြီဗလားခုမှမိတ်ဆက်တဲ့တရားဆိုတော့မဲမငဲ့နိုင်ဘူးလားဥမှာပဲငယ်ပေါင်းကဖြစ်ရ ငယ်ပေါင်းငဲရမယ်ဆိုတော့တရားဓမ္မတို့ငယ်ပေါင်းငဲလို့ရှိရင်ဖြင့်ခင်ဗျားတို့ပူဇွန်းနေမယ်ငယ်ပေါင်းငဲလို့ရှိရင်ဖြင့်ငယ်နေရပြန်ရင်ဝက်ပဲလေးပါဘူးဟုတ်ဘူးလားအမှန်မဆိုးဘူးလားအဲ့ဒါကြောင့်အခုမှဖြစ်တဲ့မိတ်ဆွေကိုအသိမှပြုပါငယ်ပေါင်းကြောင့်ခင်ဗျားတို့စိတ်ထောင်းလို့ကိုကြည်ခဲ့တာဒီမနှဲပါဘူးအကုန်သူ့တက်ကြောမသိသေးဘူးလားသိပါပြီ ဟုတ်ကိုသိမလားသုတ္တကြောင့်သိလို့ရှိရင်ရှောင်မြောင်ရှောင်မရမယ်မှန်ပါဗျာတပည့်ကြကဲအခုဥချင်းစိုးဘုရူပေးတာတော့သမှုရိယပေးတာနာချင်းစိုးဘုရူပေးတာမျက်ရည်ကြအောင်ဘုရူကပေးတာကဲလဲအောင်ကွဲအောင်ဘုရူကကျိုးပေးတာသမှုရိယကျသူ့ကြောင့်မြန်မြန်သွားလို့လဲလာချောလာကျိုးလာပြီဗျသူ့ကြောင့်ပြေးရတော့အကျဉ်းလည်းမောလာပြီတပည့်ကြအဲ့ဒါတွေသူ့ကြောင့်ကြီးပဲခင်ဗျားတို့အဲသူလူက သိသိမသွားနိုင်ဘူးသမှုရိယကမြန်မြန်သွားမှတယ်အားရကိုမချင်နိုင်တဲ့လူကိုမြန်မြန်သွားတော့နေတော့ဥပအောင်ရဲ့လဲယုံရှိမှာလားမှန်ပါဗျာတပည့်ကြအဲ့ဒါလောက်ဆိုးရတဲ့သမှုရိယဆိုတာခင်ဗျားတို့ကောင်းတာဆိုတာငဲ့သေးရလားငဲ့ပါဗျာကောင်းတာဆိုတာခင်ဗျားတို့ကြည့်မကောင်းတာမကောင်းတာလိုရင်းမဟုတ်ဘူးသူခိုင်းလို့ရဖို့အလုပ်ဟာဒါခင်ဗျားတို့ဤ ဝတ္တရားမှန်ပါဘူးခင်ဗျားတို့ကတော့ခိုင်းတာကျွန်တော်မျိုးပြီးပြီးခုံလုပ်တာပဲမှန်ပါဘူးဒါလေးမွေးလာလဲငါတောင်ထားလို့သမီးလေးမွေးလာရောမှန်ပါဘူးသမီးလေးမွေးလာရောလူနဲ့ပတ်သက်ပြီးကြီးပြီးအိမ်အောင်ရသားတွေရောမှန်ပါဘူးလွန်လွန်လွန်နဲ့ခင်ဗျားတို့ကြောက်ကျဲကျဲနဲ့ပို့ပို့နိုင်လွန်းနဲ့ဒိဗေကဒီမရောက်ဘူးလားရောက်ပါဘူးအဲ့တော့မဆိုးပါဘူးလားဆိုးပါဘူးအဲ့ဒီတော့ဒကာရမတို့ तू ကန့်ကွက်တာကြီးမှတ်ပါမှန်ပါဘူး တကယ်လည်းနိဗ္ဗာန်ဖြောင်းသွားမှာဥစ္စာဒီဝင်ကြီးဝင်ကြီးသမားကရောက်နေမှာရောက်နေပါဘူးကျုပ်ကသူများတို့တကူရေတကားဆိုတော့သွားမယ်လို့သူပြောတာအခုတော့ဆွဲတွေပွားတွေကတခါမဆုတ်တာမတက်တာဖြစ်နေလို့ဆိုတော့သမှုရိယအကြောင်းကိုပေါ်လာတာပဲမပေါ်ဘူးလားပေါ်ပါဘူးပြီးတော့လည်းခင်ဗျားတို့ဒီသမှုရိယအကြောင်းဖော်မဲ့တာဖော်နေတာဒီသမှုရိယတွေကိုခင်ဗျားတို့သွားခြင်းလို့ပြောတာလားမသွားခြင်းလို့ပြောတာလဲကိုယ့်အကူလည်းတွေးဘူးဘာဘူးဘယ်နဲ့ဆုံးမသွားခြင်းလို့ပြောတာဗျ ။ရိမ့်မိဗလား။သွားကျင်တဲ့ပုဂ္ဂိုလ်အတိတ်တိတ်ထွက်တယ်အောင်းမိပါ။မသွားကျင်တဲ့ပုဂ္ဂိုလ်ကညီလုံးထုံနေတယ်အောင်းမိပါ။ရိမ့်မိဗလား။ညီလုံးထုံနေရင်ဘယ်နဲ့တော့။အဲသွားကျင်တဲ့ပုဂ္ဂိုလ်ကဘယ်လိုသွားလိမ့်ရှိ။အဲ့ဒီတန်တိတ်တိတ်ထွက်မလို့မပါဘူး။မောင်းတီးကျင်သေးတာကြီးပဲ။ဥက္ကမံသဘောပါ။ဒါရင်ဒါဖြင့်ဓမ္မတို့နိဗ္ဗာန်ဝေးလို့လားနီးလို့လားနီးပါဘူးဘယ်နဲ့ကြောင့်မရောက်အကောက်တရားပါနေလား အကောက်တရားဘယ်လိုပါလဲကိလေသာဘယ်နှပါးလဲ10ပါးပါအမလေးတရားတော်ကသွားတယ်လူကတယောက်ဖြစ်တားတယ်လူက10ယောက်မှန်ပါပါသွားတယ်လူကတယောက်ဖြစ်တားတယ်လူက10ယောက်ပါရောက်မှရောက်ပါမလားမရောက်ဘူးအတော့ကိုဆုံးနေပါတော့လားတို့တော်လေတဲ့ကိုအကြောင်းကိုသိပြီးကြလားမင်းတို့ပဲလို့တန်းညာဆိုလေမင်းတို့ဒီကားလို့ဆိုလို့ရှိရင်တသံတရားလုံးမင်းတို့တမ်းမှုကြောင့် မရောက်ဘူးတဲ့နေရာလည်းမရှိဘူးရိုးတောင်းနဲ့ပုံခဲ့ပါ යි ကွာတော်ပါပြီတန်ပါပြီလို့ခင်ဗျားတို့ရံဖြစ်ကြပါဖြစ်လိုက်ဘူးလားဗျာဖြစ်ပါဗျာဒါဖြင့်ဒကာရမတို့ကိလေသာနဲ့ရံဖြစ်နိုင်တဲ့ပုဂ္ဂိုလ်နိဗ္ဗာန်ရောက်တာပဲမှန်ပါဗျာဘာရတော့ကိလေသာနဲ့ရံဖြစ်နိုင်တဲ့ပုဂ္ဂိုလ်နိဗ္ဗာန်ရောက်တာရှင်းမလားရှင်းပါပရိဝိဇာတဏှာဌာနာတော့ပရိဝိဇာထိုးရင်းတဏှာတဏှာကိုဇာနာတော့သိပြီးရံဖြစ်နေတဲ့ပုဂ္ဂိုလ်ဟာ ကိဉ္စနံကြောင်းညာခြင်းမရှိတဲ့နိဗ္ဗာန်ကိုလပတိရနိုင်သူ့သာယံဖြစ်ပေစမ်းပါကွာသေချာရပါတယ်တဲ့သူ့ယံဖြစ်ပေရင်ပါတယ်ခင်ဗျားတို့ယံမဖြစ်ပဲပဲခင်ဗျာရှိခင်ရမှာပဲဒီလိုလာတာခင်ဗျာရှိမောမှာပဲလေလာရလားမပါဘူးအမလေးဖြစ်မှာဖြစ်ရလေကြကြဒီသံဗရမသုံးဘူးသုံးဘူးကြရလားကျွတ်တို့ကခင်တတ်တယ်သာပြောတယ်ကျွတ်တို့ကမောင်းတတ်တယ်လို့သုံးဘူးရလားမသုံးပါဘူးမသုံးဘူးပါဘူးတဲ့ကိုစီပွားရင်ကျွေးရှင်ဥမာသားတွေသမီးတွေကြလို့ရှင်ဖြင့် ဝန်းနေကခင်ညာပြင်ဘက်ကဟန်လုတ်ပြီးရညာတယ်ဝန်းနေကခင်မမပြစ်ပဲမှန်ပါဘူးအတော့မဆိုးဘူးလားဆိုးပါဘူး။ဂိုင်းဒါဖြင့်ငဃာဓမ္မတို့ကိလေသာအကြောင်းကောင်းကောင်းသိရင်နိဗ္ဗာန်ရောက်တယ်กว่าလို့ဘုရားကဒီနေရာနဲ့နိဗ္ဗာန်ဟောသေးတာပဲ။မှန်ပါပါဘုရား။ဒုဒ္ဒသနာတဏမဆိုပြီးဒီကာလဣတိဥပါဠိတော်များသေချာဟောတယ်။ဒုဒ္ဒသနာတဏမနာယသစ္စာသူရုဒ္ဒသံပฏิဝိဇ္ဇာတဏှာဇာနာတော့ပတ္တတော်နတ္တိကိစ္စနာဆိုတာနိဗ္ဗာန်ရောက်တဲ့ဂါထာဗျ။နိဗ္ဗာန်ကိုဟောတဲ့ဂါထာ။ တဏှအကြောင်းကောင်းကောင်းသိရင်နိဗ္ဗာန်ရောက်တကွာရောက်ပြီမှာပဲတရားဓမ္မသူကတားလိုက် ဖြစ်ဖြစ်ရှုလိုက်သူကတားလိုက်ဖြစ်ဖြစ်ရှုလိုက်ဆိုတော့ဒီနေ့သူဘယ်နှကြိမ်တားမလို့အကြိမ်များကတားလို့ရှင်ကျွတ်ကဖြစ်ဖြစ်ဘာမလို့ရအကြိမ်များဆိုရလို့ရှင်ကျွတ်မမဆိုင်ထိုက်ဘူးလေဆက်ထိုက်ထိုက်တယ်ဥက္ကမဘယ်နဲ့လဲထိုက်တယ်ထိုက်တယ်ဒါနဲ့တဏှအကြောင်းကောင်းကောင်းသိနိဗ္ဗာန်ရောက်တယ်ဆိုတာကဘုရားဟောတာမှားသေးတယ်မှားပါဘူးဒါပြန်ခင်ဗျားတို့သူကကောက်ကြည့်ပင်မဲ့ ကောက်จิตတဲ့တရားလာတိုင်းလာတိုင်းသူတို့ကဖြစ်ဖြစ်ရှုပြီးထွက်ရသဘောကျလားဒီကတော့ကောက်จิตမှာပဲနော်ကောက်จิตတိုင်းကောက်จิตတိုင်းသူတို့ကဘာလို့อ่ะအဲကောက်จิตတိုင်းဆိုတော့ तू ပေါ်လာရင်ကောက်จิตမလို့သာမှတ်ပြီတော့အဲပေါ်လာတဲ့တရားဖြစ်ဖြစ်ရှုလိုက်တော့ तू ပြိဿသမုပ္ပါအစပဲဟူအောင်ပါလေတော့ပြိဿသမုပ္ပါအဲဒီပြိဿသမုပ္ပါအစကိုသူတို့ကဖြစ်ဖြစ်ရှုလိုက်လို့ရှိရင်ဖြင့်ရှုလိုက်ရှုလိုက်တော့သူကဖြစ်ဖြစ်သူတို့ရှုတယ်ကမက္ကန်ကဖြောင်းသွားပြန်မှန်ပါ သူကဖြစ်ပြစဉ်မကင်ကရှုတဲ့မကင်ကဖြောင်းသွားတယ်ဒီလိုဆိုလို့ရှိရင်ကံကွက်တာလားကျွတ်တို့ကတိုးထွက်တာလားတိုးထွက်တာပါအဲတိုးထွက်ရင်ဖြင့်ဒီဥစ္စာအနည်းလေးပဲရောက်တော့မှာပဲတိုးထွက်ရင်မနဲ့တော့အနည်းလေးရောက်တော့မှာပဲဆိုတာသိကြပါလားအဲ့ဒါကြောင့်ဝိပဿနာမက်ကရှင်းမိတာကိုခမည်းတော်ကကိလေသာလာတိုင်းရှုပြီးထွက်လိုက်လို့ရှိရင်ဖြင့်တခါတည်းနိဗ္ဗာန်ဆိုတဲ့ဥစ္စာကိုမဉ္ဇဏ်အစင်းနဲ့သေချာရောက်မယ်ဆိုတာယနေ့စကံတတ်တယ် မှန်ပါဗျာတပည့်ကြကဲဒီနေ့ဒီရင်တော်ပါအောင်သာသာ